မေတ္တာသုတ်ပြေရုပ်ဖတ်ကြပါယတာနုဘာဝတောယကာနိဝဒသင်္တိပိဒနံယာယိစေဝနုသန္တောရတေနိဝမဒနိတောလူကံသူတိသောဇာဘဗံကိဉ္စီနပါတတိဧဝမာရိကုလုမေတ္တာပရိဒံဓမ္မရာမဟေကရဏီယမတာကုသလေနယန္တံသန္တမရံပိသမေသာ dego ụọdụ zọzmụọ na mni gz dụra ọzọ bag z agdialee ihe ọzọ na eme g ọzọ baga gụlbangiro naazagụrụmagezi naeye ubereub wereyo ugina wa gmere hụụadabụdị dụgid ada ယေကေစီပါဏဘုဒ္ဓရိတသာဝါသာဝရဝနဝဒေသံဒီဃဝါယေဝမာဒမေစီမာရတကအနုကဒူလာဣဒာဝါယေဝအရိဒာယေဝဒုရေဝသနိယဝိတုေဘုဒ္ဓဝါသံဝေတိဝါသဗ္ဗတ္တဘဝနုသုခိတတံနာပရောပရာဏိကောဝေဒနာတိမဉ္ဇေရကရသိနာကာသိရာရောတနာတိကအပညာဉာဏ်ညောရကမေစေယံ မာတာဒာနိယဗုဒ္ဓမယုသဧကဗုဒ္ဓမနုရကေဧဝမေသဘာဝုရေသောမာနတာဘာဝေအပရိမာဏံမေတ္တာဘာလောကသတိမာနတာဘာဝေအပရိမာဏဩဒာရသတိယံသာသံဘာရာအဝိဟာမသဗတံသီရံသရဏိတိနောဝါစီယနောယာဝတသာဝိတမေတောဧတာသရေဒိဋ္ဌိယပမမေတ္တာဝိဟာရမိရာမဟု

ေပါတိကောပါဏိကောပဇာတဝိဒဝဝိညူဤသုတိပါဏောဘဂဝတောသောကသံဃောကုသုတိပါဏောဘဂဝတောသောကသံဃောညာယတိပါဏောဘဂဝတောသောကသံဃောသံဃေတိပါဏောဘဂဝတောသောကသံဃောယရိဒာသတ္တာရိပုရိသယုဂနှင့်အဋ္ဌပုရိသပုဂ္ဂလာဧသာဘဂဝတောသောကသံဃော

ယာဒုနိဝေဒဝမင်းအလင်းသာကျော်သာမနာဘောသကုဏသသာတော်ဘာဝေကောတုသုပိနာကန္တံဓမ္မာနုဘာဝေနဝိနာသမေတုယာဒုနိဝေဒဝမင်းအလင်းသာကျော်သာမနာဘောသကုဏသသာတော်ဘာဝေကောတုသုပိနာကန္တံသံဃာနုဘာဝေနဝိနာသမေတု ဘဝတုသဗ္ဗမင်္ဂလံရခန္တုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓ ानु ဘာဝေနသရာတုခိဘဝန္တုတေဘဝတုသဗ္ဗမင်္ဂလံရခန္တုသဗ္ဗဒေဝတာသဗ္ဗဓမ္မာ ानु ဘာဝေနသရာတုခိဘဝန္တုတေဘဝတုသဗ္ဗမင်္ဂလံရခန္တုသဗ္ဗဒေဝတာသဗ္ဗသံဃာ ानु ဘာဝေနသရာတုခိဘဝန္တုတေ ဒီနေ့ဇောင်မုံလာဇာရှိရဲ့နေ့သတင်းတွေကလည်းကြတနင်္ဂနွေနေ့ကလည်းကြတော့ဒီမြို့မှာကျောင်းပေါင်းများစွာမှာကထိန်သင်္ကားလူသားနဲ့ လူပွဲတွေကလည်းပဲတော်တော်များနေပုံရပါတယ်တော်တော်များနေတဲ့ကျောင်းပေါင်းများစွာအတွက်ဟာဆရာဆရာသူတရားဓမ္မတွေနဲ့ဝေလိုက်တော့ဒီကျောင်းကဒီလောက်ရတော့တော်တော်များသေးတာပဲသူတော်တော်များသေးတယ်သူဆရာဆရာကျောင်းတွေကိုမလွယ်မကင်းတာကိုကျောင်းနဲ့ကိုသွားကြရမှာကိုအားပေးကြရမယ်ချင်းရောက်ကြရမယ်ဒီနေ့တစ်ကြိမ် ထူးခြားတဲ့မထိန်သင်္ကအလှပွဲကြီးကိုအလှဝတ္ထုလူယုံမဟုတ်ဘဲနဲ့ကိုယ်တိုင်လက်တနိုင်လို့ရှိရင်သွားရောက်ပြီးတကားလားလူဒန်းကြရတယ်ဝမ်းမြောက်ဝမ်းသာသာဓုနိမောဒနာလည်းခေါ်ကြရညာဒီကထိန်ကလည်းပဲနေတိုင်းနေတိုင်းခင်းနေတာကလည်းအကြောင်းတစ်ခုဒီနေ့မှာကိုပဲ ဟိုရင်တင်းငွေတွေကတော်တော်ခင်းခဲ့ပြီမနေ့ကတင်းငွေမဟုတ်ဘဲနဲ့ဟိုသာသနာ့မာနိုင်ကကထိန်တခုခင်းလို့ဘုန်းကြီးလည်းမနေ့ကကထိန်တရားလည်းဟောပြီးပါပြီမနေ့ကကထိန်တရားဟောတော့ကလည်းနာဗိဒပုဂ္ဂိုလ်တွေများမှာပါပဲတဲတောင်အပြစ်နည်းနည်းရှိမှနဲ့တူပါရတယ်မှာအဲဒီတော့ကထိန်တရားကတော့မနေ့ကအတိုင်းပဲဆိုပြီးတော့ဒီလိုလုပ်ကြရတော့ကောင်းတာလေသူကကထိန်တရားကထိန်တရားဟောသက်တာသွားအောင်လေ မလေးကအတိုင်းပဲလို့စာများတော့ရှိကအကြောင်းတူနေလို့ရှိရင်ဖြစ်ရင်ဒီလိုပဲအဲအတူတူပဲဆိုတာလေးကိုငေဒအခရာလေးနဲ့ပြရရတယ်မရေးရတော့အဲလိုပဲမလေးကဟောပြီးသားအတိုင်းပဲဆိုရင်တော့သက်သာနေတာပါပဲဘုန်းကြီးလည်းသောသောပိုင်းကတော့ဒီကနေ့ကထိန်တရားကတော့အတူဆုံးဟောမှာပဲလို့တော့အောက်မေ့ထားပါတယ်ဒါပေမဲ့လို့ ဒီမှာကမ္မထာဇရာတော်ဖြစ်တဲ့ဥပ္ပညဝါကဒီဓမ္မယုံကြီးသူကြောကျူးစားထားတာကိုဓမ္မယုံကြီးမြင်ဓမ္မယုံတွေလုံးမပြီးတော့နေတဲ့တရားတွေဓမ္မတွေလည်းပဲတော်တော်ပဲသူဟာပင်မနေပုံ ပေါ်ပါတဲ့သူဟာဒီလောက်ဖြစ်မြောက်လာတာကိုပဲအမှန်ဝန်သားကြတော့ကောင်းလာပါပြီဒီထဲမှာ တရားပလင်ကြီးများလည်းပဲအမှန်ကောင်းကောင်းကြီးတခါတည်းတည်တော်မိပြီးတော့သွားတာကိုသူကဒါတွေမြင်ရတော့ဝန်သားစီအားတက်စရာတွေတော်တော်ကောင်းပါတယ်ဝန်သားစီအားတက်စရာအမှန်ကောင်းပါတယ်ဒါတရားနည်းနည်းတော့ဟောအောင်ပါပြင်အဲကထိန်ကတော့မင်းကဟောပြီးသားအတိုင်းကထိန်ဆိုတာဟာနေတိုင်းနေတိုင်းလဲကြားနာကြားနာဘူးသား ကျမ်းနာပြီးသားတရားဖြစ်နေတဲ့အတွက်ပဋိန်တော့အကျယ်ချက်ပြီးတော့မဟောလို့ပါဘူးပဋိန်ကတော့ဝါကျွတဲ့အခါကာလသတိညိုလာပြီးတော့တရားနေ့ကစပြီးတော့ဇာမုံလာပြင်းနေတဲ့အောင်ဒီအားဖြင့်29ရက်ရှိလာအားဖြင့်ဒလလို့ခေါ်ရအဲ့ဒီအတွင်းမှာကထိန်သင်္ကားများလူသားဆက်ကနိုင်တယ်လူသားဆက်ကတဲ့ကထိန်သင်္ကားများကို သံဃာတော်ကအလူခံပြီးတော့ထိုက်တဲ့ပုဂ္ဂိုလ်ပေးလို့နေတွင်ပြီးအောင်လို့ချုပ်ဆိုးပြီးတော့ကထိန်သင်္ကန်းအဲကထိန်ခင်းရတယ်တဲ့အခုတော့ချုပ်ပြီးသားဆိုးပြီးသားဖြစ်နေတော့သင်္ကန်းပေးပြီးခင်းရုံပါပဲအခုသက်သာပါတယ်အဲဒီလိုကထိန်ခင်းလိုက်လို့ရှိရင်ကထိန်ခင်းတဲ့ပုဂ္ဂိုလ်ရော ကထိန်နုမောဒနာပြုတဲ့ပုဂ္ဂိုလ်ရောအကုန်လုံးကထိန်ခင်းနေမိပါတယ်တဲ့ကထိန်အာနိသင်၅ပါးကိုရတယ်ဘယ်ကြည့်အောင်ရသွားတယ်လဲဆိုရင်တပေါင်းလာပြင်းနေတိုင်အောင်လို့ဒီအာနိသင်၅ပါးကိုရပြီးတော့သွားပါတယ်တဲ့ဒါကြောင့်ကထိန်အလှဆိုတာဟာထူးခြားတဲ့အလှပဲ သင်္ဃာလူဒါနာဟာခြားသောခါကာလလူဒါန်လို့ရှိရင်တော့သင်္ဃာရလာဝိုးယုံယုံလောက်ပဲသုံးကြပါတယ်ဒီကထိန်လူလူလိုက်တဲ့ခါကာလကျတော့ဝိုးယုံရတဲ့အပြင်ကထိန်အာနိသင်၅ပါးကိုကထိန်အာနိသင်၅ပါးဤဟူသော အကျိုးကိုလည်းပဲရပြီးတော့သွားပါတယ်အမှန်တန်ထူးထူးခြားတဲ့အလူဒါနာပဲတဲ့ဒါပြင်လူဒါနာဟာဘလောက်ပဲပေးလူစေကမူ ။ညာတော်များအားသီလဝိသုဒ္ဓိဖြစ်စေနိုင်တဲ့သီလစင်ကြယ်စေနိုင်တဲ့အကျိုးကိုမရပါဘူးတဲ့။ကထိန်သင်္ကလူရန်ဆက်ကလိုက်လို့ရှိရင်ကထိန်အာနိသင်ရတဲ့ပုဂ္ဂိုလ်တွေမှာအဲခွင့်ပြုချက်အရငါးပါးသောအာနိသင်နဲ့စပ်ပြီးတော့သီလစင်ကြယ်ခြင်းဤဟူသောအကျိုးတွေကိုရတယ်တဲ့။သီလဝိသုဒ္ဓိဟူသောအကျိုးတွေကိုရတယ် သီလဝိသုဒ္ဓိဖြစ်နေတဲ့ပုဂ္ဂိုလ်မှာတရားကျင့်သုံးအားထုတ်ရင်စိတ်တဝိသုဒ္ဓိစိတ်စဉ်ကျယ်တယ်ဆိုတဲ့ဒုတိယအဆင့်ရောက်နိုင်အဲဒီကနေပြီးဆက်အားထုတ်လို့ရှိရင်ဒိဋ္ဌိဝိသုဒ္ဓိအစရှိသောပညာဝိသုဒ္ဓိ၅ပါးအရိယာမဉ္ဇဉ်ဘုညာတရားလို့ရောက်ပြီးကြလားသွားနိုင်ပါတယ်အဲဒီလိုအကျိုးရူဝိဒေသတွေကိုပြည့်စုံစေနိုင်တဲ့အလူဒါနဖြစ်တဲ့အတွက်ဒီကထိန်လူဒါနဟာဖြင့် ထူးမြတ်တဲ့အလူဒါနာပဲလို့ချီးကျူးရလူတဲ့လူသားတဲ့ပုဂ္ဂိုလ်တွေလည်းပဲဝမ်းမြောက်ဝမ်းသာရှိရအဲ့ဒါလည်းပဲကြားဘူးကြားနေကြပါပဲသို့တော်လည်းကထိန်တရားဆိုတော့ကထိန်ကျောင်းကလည်းနည်းနည်းပါးပါးပါအောင်မှမို့ဘုညာသာနည်းနည်းဟောရတယ်နည်းနည်းဒုတိယဆက်ပြီးတော့ဟောကျင်တာကတော့မင်းညကတရားလေးနောက်ပိုင်းကနည်းနည်းလေးနည်းနည်းချက်ပြီးတော့ဟောကျင်တယ် ကြားပြီးသားနာပြီးသားပုဂ္ဂိုလ်တွေတော့များမှာပါပဲဒီတဲ့ဒါပေမဲ့မနာသေးတဲ့ပုဂ္ဂိုလ်တွေလည်းပါလိမ့်ဦးသိန်းအောင်တရားစာကဝေထားသေးတာမသိဘူးမူရသေးဘူးမူရပါဘူးဟုတ်မူရပဲမယ်အဲ့ဒီအဲ့ဒီတရားလေးကတာနော်ကာရနှစ်ပုတ်လောက်ဆက်ပြီးတော့ဟောဟောရဒါဆိုကအလွယ်တကူရှိရလွယ်တကူရှိရင်ဒီနာနဲ့လျှောက်ပြီးတော့လက်လက်ကားပြီးတော့ဝေးစမ်းမအောင်လို့သမရသေးတဲ့ပုဂ္ဂိုလ်ယူပေါ်ရပြီးသားပုဂ္ဂိုလ်တွေတော့မလိုပါဘူး သို့တော်မပါလို့ရှိရင်လည်းယူရလိမ့်မယ်ခုပါခြင်းမပါမယ်သူပါမယ်မဟုတ်ဘူးနဲ့မင်းညာကမြို့တော်ခမ်းမမှာနှစ်နာရီခွဲလောက်ကြာပါတယ်ဘုံညာနှစ်နာရီလောက်နဲ့တော်တော်ဆုံးဆုံးပြီးသွားလိမ့်မယ်အောင်းတာမပြီးတာနဲ့နှစ်နာရီခွဲလောက်ကြာပါတယ်ဒီမှာပေါ်ပါတယ်ဆက်လက်ဆက်ပါဟိုတင်းနေပြီဟိုတင်းနေပြန်လာတဲ့ပုံစံတွေပြီ တရားကစိစသဟောမယ်ဆိုလို့ရှိရင်သုံးညလောက်ဟောမှပြီးမယ်တရားမင်းညာတညာတဲ့နဲ့တူတူချုံပြီးတော့ဟောတာကိုသိတော့မသိဘူးပေါ့အာတော်တော်တော့နားတော့လည်သွားမှာပါပဲယောဂီပုဂ္ဂိုလ်တွေပရိသတ်တွေဆိုတော့ဒီတရားမျိုးကမနှံကောင်းတဲ့တရားပါပဲမိမိတို့ကိုယ်တိုင်ကျင့်သုံးအားထုတ်ထားတဲ့လက်တွေ့တရားတွေပဲအခုသာသနာ့ရေးတာမှာအခုလာတဲ့ပုဂ္ဂိုလ်တွေဆိုတာကတော့တရားအထုတ်ပြီးသားပုဂ္ဂိုလ်တွေအများမှာပဲဒီထဲမှာအမထုတ်ရသေးတာ အဲတူတလေပဲပါမယ်အဲဒီလိုပုံကိုယ်တွေကလည်းပဲတရားအားထုတ်လို့တဲ့စိတ်ဆန္ဒထက်သန်နေတဲ့ပုံကိုယ်တွေဖြစ်ရမှာပဲအဲထက်သန်နေတဲ့ပုံကိုယ်တွေပဲဖြစ်ရမှာပဲအဲဒါကြောင့်ဒီလိုနေရာကတော့ဒီလိုတရားမျိုးကိုဟောဖို့ရအမှန်အသင်းလျော်တဲ့ဌာနပါပဲဒီလိုဓမ္မယုံကြီးနဲ့ဒီလိုတရားပလင်းနဲ့ဒီလိုကမ္မထာဌာနမှာဒီလိုတရားမနာကိုဟောတဲ့ဟောလိုက်တဲ့ဌာနပါပဲ ညအခါကာလဆိုရင်တော့အဝေးကပြိတ္တတွေလာဖို့ရခင်းလို့သာဒီလိုနေရာတရားပွဲကျင်းပလို့မသိလျော်လို့မဟောရမှန်ကတော့ဒီလိုနေရာဟောကြသိကောင်းသို့တော်လည်းညတော့ဟောလို့မဖြစ်ပြီလူတွေသွားလာခဲ့ဒါကြောင့်မြို့ထဲမှာသွားလာလွယ်ကူတဲ့နေရာသွားပြီးတော့ဟောရဒါတော့

ပုံနာရဲ့သေးကြီးရဲ့တတိကြီးတကြိတ်6ယောက်36ယောက်ရှိပါတယ်အဇိတဒိဋ္ဌမေတေယအစရှိတော့တတိကြီးတတိရဲ့သေးကြီး36ဦးအဲဒီ36ဦးသောတတိရဲ့သေးကြီးတွေကဒါရီပုံနာကြီးကဆေလွတ်လိုက်တဲ့အတိုင်းမြတ်စွာဘုရားထံကိုလာရောက်ပြီးတော့ မေကွန်ပြဒနာများမေးကြမေကွန်ပြဒနာတွေကိုမေးကြတယ်အဲ့ဒီမေကွန်ပြဒနာတွေထဲမှာတချို့ကမင်းညာကြေကြေဟောပြီးတော့မင်းညာဟာတွေကိုအကျေတွေတော့မပြောင်းမပြောတော့ပါဘူးတော့ပြီးမှမဟုတ်ဘူးနောက်ပိုင်းကနည်းနည်းလေးဝိပဿနာတရားနဲ့လည်းအရေးကြီးဆုံးပိုင်းလေးပေါ့လေဒါလေးဟောရအဲအဇိတာစာရီတော် ခေါင်းဆောင်ရသေးကြီး36ယောက်နောက်လိုက်ကတဦးတဦးလင်တစ်ထောင်စီပါတယ်လို့အထာကထာများကပြဆိုပြီးတော့ထားပါတယ်16000ရှိတာပေါ့လေပြိတ္တာတော့သိညာတာပဲပြီးတော့သူတို့လာခဲ့ရလမ်းတစ်လျှောက်ကနေပြီးတော့မြို့တွေရွာတွေကဘုရားဘူးသွားမယ်ဆိုတာကိုသိတဲ့အတွက်ယသိတွေနောက်ကဘုရားဘူးကိုရလိုက်လာကြအဲ့ဒါတွေကလည်းပဲအမြောက်များ ပါပါပြီးတော့လာကြတယ်တဲ့အဲဒီပုံကိုယ်တွေအားလုံးပေါ့ရာဇကြိုမြို့အနီးပါသာနာစီရိယခေါ်တဲ့တောင်ပေါ်ကြောက်ဖြာပြင်မှာအဲဒီမှာကျောင်းဆောက်ဦးလည်းပဲရှိပါလိမ့်မယ်အဲဒီမှာမြတ်စွာဘုရားသတင်းသုံးနေတဲ့အခါမြတ်စွာဘုရားကဘင်္ဂါတော်ပိဋကတေတရားဟောပြီးတော့နေတဲ့အချိန်အဲဒီအချိန်မှာ တရားမင်းကမန္တကြီးများဖန်ဆင်းပြီးတော့ပေးထားတယ်လို့ဆိုတာကိုအဲမင်းကမန္တကြီးဖန်ဆင်းပေးထားတယ်တဲ့အဲ့ဒီမန္တကြီးမှာမြတ်စွာဘုရားတရားဟောပြီးတော့တရားမင်းကဖန်ဆင်းတယ်ဆိုရင်အမှန်ကောင်းမှာပေါ့လေနတ်ဖန်ဆင်းထားတာအမှန်ကောင်းမှာပေါ့အခုဒီဓမ္မကြီးနဲ့ကောင်းပါတယ်လို့ဒီဓမ္မကြီးနဲ့လူကဖန်ဆင်းတာမလဲမညံ့ပါဘူးသူကမပြီးသေးဘူးပြီးရင်သိကောင်းမယ်လို့ အဲဒီနေ့ကြလို့ရှိရင်ဖြင့်ပြီးသွားတဲ့ခါကလာအမှန်ကိုကောင်းမဲ့ဌာနကြီးပါပဲတရားဟောဖို့တရားနာဖို့အမှန်သင်လျော်တဲ့ဌာနကြီးပါပဲအဲဒီမှာမြတ်စွာဘုရားတရားဟောနေတော့ရောက်လာတဲ့အခါစောစောပိုင်းကမေးသိမေးလိုက်တဲ့စကားတွေပြဿနာတွေကိုအဇိဒရသေးကြီးကမေးပြီးတော့အခုသောမုတ်ထဲမှာပါတဲ့

သောဒါယေယင်တို့သည်သဗ္ဗထသဗ္ဗတိခါသိင်သောယာဌာနာတို့၌သွန်တည်တွင်တွင်တည်းစည်းစင်း၍နေကြပါသည်ရှင်ဖျားရေရင်တွေရေစည်းကြောင်းတွေပေါ့ရေစည်းကြောင်းတွေအရမျက်နာခါသိင်မှာနေရာတိုင်းနေရာတိုင်းမှာ ရေရေနဲ့တွင်တွင်တည်းနဲ့စီးဆင်းပြီးတော့နေကြပါတယ်တေတံဘောဓနံဘောဓနံရေရေသောဘော အနိဝရဏံတားမြစ်ပိတ်ပင်ကြောင်းဖြစ်သောတရားကိုနိဝရဏံတားစီပိတ်ပင်ကြောင်းဖြစ်သောတရားကိုမြူဟိဟောကြားတော်မူပါအရှင်ဘုရားတဲ့ဤစည်းတွေ သွန်သွန်တည်းစီးပြီးတော့အနောက်ရက်တွေပေးနေဒီရည်စည်းတွေပိတ်ဆို့ထားနိုင်တဲ့နီလာအဲ့ဒါကိုဟောကြားတော်မူပါလို့မြတ်စွာဘုရားလျှောက်ထားတယ်သောတာနံရေရင်တို့ကိုသာဝရပိတ်ဆို့ကြောင်းဖြစ်သောတရားကိုမြူဟိဟောကြားတော်မူပါရှင်ဘုရားသောတာရေရင်တို့ကိုကိနတ် အဘယ်တရားအဖြစ်ပိရိယရေအတိအပြပိတ်ဆို့နိုင်ပါကုန်သနည်းအရှင်ဘုရားအဲ့ဒီရေရင်တွေကိုဘယ်တော့မှမစည်းရအောင်လုံးလုံးပြဆဲပြီးတော့သွားအောင်ဘယ်တရားဖြင့်ပိတ်ဆို့နိုင်ပါသလဲဆိုတာကိုမေးထားပါတယ်အဲ့ဒီမေးခွန်းကိုမေးခွန်းလည်းပြီးမှသူအဖြေဆိုတာကလည်းပဲသဘောပေါက်တယ်အမေးအဖြေအရေးကြီးပါတယ် အမေးအဖြစ်ဆိုတာအမှန်စိတ်ဝင်စားစရာကောင်းတယ်။ဘုန်းကြီးများလွန်ခဲ့တဲ့နှစ်နှစ်လောက်ကပေါ့အင်ဒိုနီးရှားကိုသွားကြ။ဗမာပြည်ကတော့တပါးပါပဲ။ဒီဘဝတော်တော်များ။ယူရီးယားကလည်းတော်တော်များ။ကမ္ဘောဒီးယားကလည်းဆရာတော်ကြီးနဲ့တကွာနောက်ပါနဲ့တကာရောသူကလည်း5-6ဦးလောက်။ဘုန်းကြီးစီကတော့တပါးတည်းပါပဲသွားကြ။ အင်ဒိုနီးရှားဆိုတာတချို့လည်းသိတယ်တချို့ကကြားတော့မှရောက်ကြောက်မှကြောက်ဝေသူဒီဒီနိုင်ငံကတိတ်သိမ့်မတင်ကြတဲ့နိုင်ငံတော်တော်ထူးခြားတဲ့သူနိုင်ငံကကျွန်းပေါင်း3000ကျော်ရှိတယ်တဲ့သူနိုင်ငံကျွန်းပေါင်း3000ကျော်ရှိတယ်ကျွန်းတစ်ထေးပေါ်လေလို့လားကျွန်းတော့ဖြင့်သူ့လောက်များတာမရှိဘူးကျွန်းလေးတွေ ပွားလိုပဲဒီမှာပင်နေတဲ့ကျွန်းလေးတွေအဲ့ဒါတွေကျွန်းတော်တော်ကြီးကြီးတဲ့ရှိတယ်ငယ်ငယ်တွေကတော့များပါတယ်အဲ့ဒီကျွန်းတွေအကုန်လုံးစုပေါင်းပြီးတော့သူအင်ဒိုနီးရှားလို့ခေါ်တာပဲအဲ့ဒီနိုင်ငံဟိုကအဲ့ဒီသွားတာကလည်းတခြားကြောင့်မဟုတ်ဘူးလွန်ခဲ့တဲ့9နှစ်9နှစ်အဲ6နှစ်9နှစ်လောက်ကဘုန်းကြီးများသာသနာ့ရိပ်သာမှာလာရောက်ပြီးတော့အဲ့ဒီအင်ဒိုနီးရှားကမျိုးသားတူလာပြီးတော့တရားထုတ်ပါတယ် တရားထုတ်ပြီးတော့တရားလည်းပဲကောင်းကောင်းသဘောပေါက်သဘောကျပြီးတော့သရာတရားဖြစ်ပြီးသူကယဟန်ခံတယ်ယဟန်ခံပြီးတော့တစ်နှစ်ကျော်လောက်နေသွားပါတယ်နေသွားပြီးတော့ပြန်သွားတဲ့အခါကလည်းသူကယဟန်ဝန်နဲ့မြဲအဲဒီမှာသာသနာပြုသူလည်းချစ်ကျူးကြမနာကောင်းပါလေအဲဒီအင်ဒိုနီးရှားတနိုင်ငံလုံးမှာ ဘုန်းကြီးဆိုရင်သူတစ်ပါးရှိတာပဲဒီကထေရဝါဒဘုန်းကြီးဆိုရင်သူတစ်ပါးပဲရှိတယ်ပြင်မရှိဘူးအဲဒါတနိုင်ငံလုံးမှာတစ်ပါးပဲရှိတယ်သူတတ်တည်တော်တော်ကောင်းပါလေသူကဒီမှာသူဟောပြောပြီးတော့သာသနာပြုနေအဲလိုသာသနာပြုနေရကတရားဓမ္မတွေလည်းသူတော်တော်များပါတယ်အဲဒီတွေကနေပြီးတော့အဲယဟန်ခံခြင်းတဲ့ပုဂ္ဂိုလ်ညာပေါ်ပေါက်ပြီးတော့လည်းဘုန်းကြီးများကိုပင်လို့ဘုန်းကြီးများယဟန်ခံပေးဖို့ကသွားကြတယ် အဲ့ဒီသွားတော့ရဟန်းကံပေးရဟန်းနှစ်ပါးခံပေးအဲအလုံးမှတကြွလုံးမှသူစားဇိနာရကိတသူ့နာမည်ကဇိနာရကိတတယ်ဇိနာရကိတတစ်ပါးရဲ့နောက်ထပ်ရဟန်းကံပေးတာနှစ်ပါးရဲ့သုံးပါးပဲရှိပါသေးတယ်တော်တော်စီကတခါရဟန်းကံမိုးပေးဖို့ရဘုန်းကြီးကပင်တော့အကြောင်းမညွှန်လို့မသွားနိုင်ဘူးအဲ့ဒီတော့ကရဟန်းကံပေးပြီးတဲ့ခါကာလကြသူတို့မျိုးပါလေလိုက်ပြီးတဲ့ခါလာတရားဟောကြ တရားဟောတဲ့အခါကာလမှာတရားနာပရိသတ်တွေကတော့ရှိကမဟာယာနကဆင်းသက်လာတဲ့ဘုရားဘာသာဝင်ပုဂ္ဂိုလ်တွေဒီမျိုးသားတွေပဲများပါတယ်အဲ့ဒါတွေလည်းပဲလာကြပါတယ်ပြီးတော့အဲ့ဒီကျွန်းကပုဂ္ဂိုလ်တွေကတော့အများအပြားဆိုလို့ရှိရင်ဟိုမွတ်စလင်ဘာသာဝင်တွေပါပဲ ကနိုင်ငံလုံးကမွတ်စလင်နိုင်ငံဖြစ်ပြီးတော့နေတယ်မွတ်စလင်ဘာသာဝင်တွေပဲများပါတယ်အဲဗုဒ္ဓဘာသာကတော့နည်းနည်းပဲရှိပါတယ်မပြောပါတော့ဘူးတော်တော်တော်တယ်သူစီကမွတ်စလင်ဘာသာဝင်တွေကလည်းပဲဗုဒ္ဓဘာသာနဲ့တော့မဆန့်ကျင်ဗုဒ္ဓဘာသာတရားလည်းလာနာတာပဲသူကဗုဒ္ဓဘာသာအသိလို့တောင်မှတည်တောင်ထားလိုက်တယ်သူကအာဟောဆရာတော်တော်ကောင်းတယ်သူကအဲဒီမှာတရားဟောကြတဲ့အခါတရားရိုးရိုးဟောပြီးတော့နေတော့အောင်းမယ်လူတွေကလည်းတော့စိတ်ဝင်စားဖို့မရဘူးသူက နောက်တရားဟောပြီးတဲ့ခါကျမေးကြင်ရမေးနိုင်တယ်ဆိုပြီးတော့မေးခွန်းလေးတွေထုတ်ခုရခွင့်ပြုတာကိုအဲလိုခွင့်ပြုလိုက်တဲ့အခါကာလကျတော့စာရွက်ကလေးတွေရှောက်ဝေတယ်မေးကြင်တဲ့ပုဂ္ဂိုလ်မေးဖို့စာရွက်ကလေးတွေရေးပြီးတော့စာနဲ့ရေးမိရတာသူတို့ဘာသာနဲ့စာရေးပြီးတော့မေးအဲစာရွက်ကလေးတွေရောက်လာတဲ့အခါကျတော့သူတို့စာရွက်ကလေးတွေဖတ်သူတို့ဘာသာနဲ့ရေးထားလို့ရှိရင်တော့ကိုဘာသာပြန်ပြီးတော့ သီနာရဂိတာပြည့်သေပုဂ္ဂိုလ်ရှိရှိပါလေကုညီတွေတို့သင်္ကလေးလိုဘာသာပြန်ပြီးတော့အဲမိကွန်းကိုဖတ်ပြီးတော့ပြဒီဟိုကဥနာရတာဆိုတဲ့မထေကသူကတရားဟောတာကိုအများသားချင်းသူပဲဟောပါတယ်သူကဖြေကြတယ်အာဒီခါကျတော့လူတွေတော်တော်ကိုစိတ်ဝင်စားတယ်မိကွန်းထုတ်လိုက်တာနဲ့မိကွန်းကလည်းပဲသူကတော်တော်ထိရောက်ရောက်မိကွန်းလေးတွေမေးတယ် ဘာသာရေးတွေနဲ့စပြီးလေးလေးနက်နက်မိကုံးလေးတွေမေးပါတယ်မေးတော့မေးကြတဲ့ကသူတို့ဘာဖြေမလဲဆိုတော့သူတို့တခါတည်းနားဆွင့်နေလူတွေကောင်းထောင်လာစိတ်ဝင်စားလို့တော်တော်ကြပြီးတော့သူကဖြေလိုက်တယ်ဒီဇင်နာရှင်နာရရကနေပြီးတော့ကလာသူမေးအားလျော်စွာဘုရားဘာသာတရားနဲ့စပြီးတော့ကိုပြီးတင်ပြီးလိုက်တဲ့ဟာတွေကိုအကုန်လုံးတခါတည်းအကျယ်တွင်းဝေဖန်ပြီးတော့သူကဖြေးတာ ။ဒါလူတွေတော်တော်သဘောပေါက်တာတော်တော်သဘောကျတယ်သိတော်တော်ဝင်စား။သိတော်ဝင်စားပြီးတော့နောက်ဆုံးတရားလင်းရဟောတဲ့အခါကာလကျတော့ तू ကတရားဟောရင်တောင်မှ तू ကမေးခွန်းထုတ်သေးတယ်မေးခွန်း။ तू တရားကဘာဟောတယ်လဲဆိုတော့လူတယောက်ကိုတဲ့ဆင်ကြီးကလိုက်လို့တဲ့သူလူတယောက်ကိုဆင်ကြီးကလိုက်တော့ ပြေးရတယ်ပြေးတော့ရေတွင်းနဲ့ကျသွားတယ်ရေတွင်းနဲ့ကျသွားတော့အဲ့ဒီမှာရေတွင်းထဲကနေပြီးတော့မွေကြီးနဲ့တွေ့ကြတယ်မွေကြီးကကြိုက်မလို့တခါတည်းပဲပြင်းထအောင်လေတရားနေပြီးတော့လွတ်မြောက်အောင်ဆိုပြီးတော့အတင်းတကယ်ခုံတက်ပြီးတော့လို့တော့နွယ်ပင်လေးတွေ့တော့နွယ်ပင်လေးဆွဲပြီးတော့တည်ရနေရကနေပြီး မပင်လေးဆွဲတဲ့နေရင်အကြောင်းအားလျော်သာဘာတွေ့တော့ဆိုတော့ပြအောင်သွားတွေ့နေတယ်လို့ပြအောင်ကပြားရည်လေးတစ်စက်တစ်စက်ကြအဲ့ဒါလည်းတွေ့ဒီထဲမှာကျွဲမဲနဲ့ကျွဲဖြူနဲ့ဒီနှကောင်ကလည်းပဲကျွဲမဲလာလိုက်ကျွဲဖြူလာလိုက်ကျွဲမဲလာလိုက်ကျွဲဖြူလာလိုက်နဲ့တခါလေအနောက်ရှက်ပေးဒါပေမဲ့လို့ ပြားရည်ရတာလေးအကောင်းတော့သူပြားရည်လေးရတာခါပြီးစားနေတယ်တဲ့သူတစ်စက်တစ်စက်ချင်းကြတာတဲ့ရှာနဲ့ခါပြီးတော့စားနေရတာခါဒီမှာအဲ့ဒီလူကိုသနာတဲ့ကယ်ဆယ်နိုင်တဲ့ပုဂ္ဂိုလ်ကလာရောက်ပြီးတော့ကယ်မလို့ခေါ်တယ်တဲ့ဟေးသူနာမည်ကတော့သူမရှိဘူးမောင်ဒုက္ခခေါ်မှာသူဒုက္ခတွေရောက်လာကိုသင်ကြီးလိုက်လို့လည်းပဲသေဘူးအနီးနေဘုကိုက်မှလည်းသေဘူးသေဘူးအနီးနေဒီရင်းနဲ့ကြပြီးနေပြီးသေဘူးကလည်းနီးနေ ဒုက္ခတွေအများကြီးရောက်အမောင်ဒုက္ခခေါ်ရမှာပဲအေးမောင်ဒုက္ခလာမင်းငါကဲမယ်ငါကဲမလို့ဒီဝလာကဲဒီဝလာကဲလို့ပြောတော့အဲဒီဒီလိုနဲ့ကြားနေတယ်လို့ဘာပြောလဲဆိုတော့ခဏလောက်ဆိုင်ပါအောင်ညာအကျုပ်ဒီမှာပြားရည်လေးအကောင်းဆုံးလို့ရတာလေးစားနေတယ်လို့ပြောသေးတယ်အဲလိုပြောတာပြောပြီးတဲ့နောက်သူကသာစဉ်းစားဖို့ရဘူး ဒီဝေကျက်ကဘာမှမသိသေးဘူးလူတယောက်ဆိုတာဘယ်လိုလူမှမသိစဉ်းစားဘာမှမသိသူစဉ်းစားကြတယ်ကိုသူကစဉ်းစားကြတယ်ဆိုတော့လူတွေကစိတ်ဝင်စားတယ်စိတ်ဝင်စားအောင်လို့သူကဒီဝတ္ထုကိုဟောတာကိုသူဒီကိုကျမ်းစာတွေထဲမှာရှိတယ်လို့ပြောတာပဲပိရိကပါဠိထက္ကရာဒီကတဲ့တော့ဒါကမရှိဘူးရှိတော်ကရှင်မဘုရောသာထတာဘာသာပြန်ပြီးရေးစဉ်ခါကလာတော့ကတချို့တချို့ဝတ္ထုတွေလည်းမရေးခဲ့ဘူးဒီထက္ကရာတွေနဲ့ရှိနေတာပဲရှိနေမဲ့တော့ ဝတ္ထု၃၄ပုဒ်ရှိပေမဲ့တပုဒ်လောက်ရေးတော့မယ်ဆိုပြီးတပုဒ်လောက်ရေးထားခဲ့တော့ဟိုနှစ်ပုဒ်သုံးပုဒ်ကဘာမှမသိဘူးအဲပျောက်တယ်အခုလည်းကြားလို့မရဘူးအဲဒီလိုဟာတွေလည်းကြားနေပါလိမ့်မယ်အဲဒီတော့ဒီဟာဒီဝတ္ထုကိုဟိုတုန်းကလည်းရှိချင်းရှိမှာပဲဟိုတုန်းကရှိလို့ရှင်မောရောသားကတက္ကရာနဲ့ရေးထားခဲ့ရင်လည်းပဲဒါတက္ကရာစကားဆိုပြီးအမှန်ခိုင်မာနေမှာပဲအခုတော့ဒါကတော့မရှိဘူးသူတို့ဒီဟိုစာမှာရှိတယ်လို့ပြောပါတယ်မေးကြည့်တော့အဲ့တော့ဒီထဲမှာ

နောက်ပြီးတော့ရေတွင်းနဲ့ကြာသွားတယ်ဆိုတာဘာလို့ဆိုဒါကတော့ဘဝတန်တရားပဲတဲ့တဘဝကသိရင်ဖြင့်တဘဝဖြစ်ပြန်တာလေဒီလိုနဲ့ကြသလိုပဲတဘွားဖြစ်ပြန်တဘွားအသိတဘွားဖြစ်ပြန်တဘွားအသိတဘွားဖြစ်ပြန်ဘွားတိုင်းဘွားတိုင်းထက်ခါထက်ခါဖြစ်အဲဘွားတန်တရားရည်ရင်းရည်ရင်းနဲ့ဘွားတန်တရားနဲ့တူရဲတဲ့အဲဒီရည်ရင်းနဲ့ရောက်တဲ့ခါကလာမွေကြီးနဲ့တွေ့ကြတယ်ဆိုမွေကြီးကဘာလို့လဲမွေကြီးကတော့အိုခြင်းတရားပဲ မွေကြီးကြိုက်လိုက်လို့ရှိရင်ဖြင့်စိတ်တွေပါလေတက်ပြီးဒီကလာအဲအမရှိမလားဖြစ်ပြီးတော့သွားမှာဒုက္ခတွေလည်းအများကြီးရောက်ပြီးတော့သွားအဲ့ဒါလိုပဲကိုရင်းတရားနှိမ့်သက်ပြီဆိုလို့ရှိရင်ဖြင့်လူဟာနေရာမကြဘူးအယုတ်စင်းတွေလည်းပြည့်ဒုက္ခတွေလည်းအများကြီးရောက်ပြီးတော့သွားဒါကြောင့်မို့မွေကြီးကဥချင်းတရားနဲ့တူတယ်နောက်ပြီးတော့ကတည်းကအဲဒီကနေပြီး ခုံပြီးတော့တက်လိုက်တော့ကိုနွယ်လေးတွေ့လို့နွယ်လေးဆွဲပြီးတက်တဲ့ဆာနွယ်လေးကဘာလို့ဆိုနွယ်လေးကနွယ်လေးကတဏှာပဲတဲ့တဏှာတဲ့နွယ်ဆိုတာကဟုတ်ကဲ့တဏှာကနွယ်လေးနဲ့တူတယ်နွယ်လေးတွေများနွယ်လေးတွေကဘုန်းကြီးအထူးသတိပြုပြီးတော့ကြည့်တယ်သူကသစ်ပင်တွေလျှောက်ပြီးတွယ်နေတာပဲသူကနွယ်လေးတွေက သူ့ဟာသူတဲမနေဘူးဟိုတွေ့ပြီးတွေ့နေတခါလဲသစ်ပင်နဲ့နေရင်သစ်ပင်မအကုန်လုံးစုပြီးတော့တဲရစ်ပတ်နေတာပဲအဲဒါလိုပဲတဏှာဆိုတာကလည်းပဲသူ၆ပါးသောအာယုန်တွေအထူးအားဖြင့်ကာမဂုဏ်တရား၅ပါးတွေအမြဲတမ်းတွေ့နေတာပဲတွေ့ညှိပြီးတော့တဏှာကသူနွယ်လေးနဲ့တူတယ်တဲ့ဒီထဲမှာကျွဲမဲနဲ့ကျွဲဖြူနဲ့က တလဲစီလာပြီးနှောက်ရက်ပေးနေပါတယ်တဲ့ကြွမဲကလာလိုက်ကြွဖြူကလာလိုက်ဟိုမှာဒုက္ခရောက်နေရတယ်တဲ့သင်ကြီးကလည်းပဲနင်းမလို့ဒီရုံးနဲ့ကြပြီးတော့ရုပ်သွားမှလည်းဆိုရင်ရနောက်ကနေပြီးမူကိုက်မှလည်းဆိုရင်ရကြောက်နေရတယ်တဲ့နွယ်လေးဆွဲပြီးတော့တက်နေရတယ်တဲ့မှာဒီထဲကနေပြီးကြွမဲကလာလိုက်ကြွဖြူကလာလိုက်နှောက်ရက်အဲဒီကြွမဲနဲ့ကြွဖြူကဘာလဲတဲ့သူကမိကွန်းထုတ်တယ်သူကသူတွေတရားတာပြိဿတွေစိတ်ဝင်စားအောင်လို့သူမိကွန်းထုတ်တယ် ယမနဲ့ရပြုစာပါလဲတဲ့မှောင်ပြင်နေလို့ရှိရင်ပြင်သူကစုပေးဦးမယ်ဆိုပြီးတော့တရားစာအုပ်တွေစုပေးဦးမယ်ဆိုတော့ကြီးညာလိုက်သေးတယ်လူတွေတော်တော်စိတ်ဝင်စားတယ်ဘယ်သူကပြင်နေလိမ့်မှာတော့သူဟာသူပဲဖြစ်နေမှာသူများဖြစ်နေမှုခက်တာပေါ့သို့တော်လည်းပဲအဲ့ဒီပရိသတ်တွေတချို့ကထပြေတာတော့ရှိတယ်ထပြေတာလည်းမှန်တော့မှားနေတယ်ဒါကအရင်တုန်းကသူဟောဘူးတာသူသူဟောတဲ့တရားကိုကြားဦးနာဦးတဲ့ပုဂ္ဂိုလ်ကမှတ်မိနေတာဟိုဒါမှမဟုတ်သူဖြစ်နေတာအဲ ကျွဲမဲဆိုတာကဘာလို့ဆိုလို့ရှိရင်ညပဲတဲ့ကျွဲဖြူဆိုတာနေ့ပဲတဲ့ဟုတ်တယ်နေ့နေ့တည်းလည်းညတည်းလည်းပဲသတ္တဝါတွေတွေ့နေရတာကိုလူတွေတွေတော်ကြနေဝင်သွားညဖြစ်သွားတယ်တော်ကြနေထွက်လာပြန်နေ့ဖြစ်လာပြန်တော်ကြပြန်ညတော်ကြပြန်နေ့ညနဲ့နေ့ညနဲ့နေ့တွေတလဲစီတလဲစီသွားပြီးနောက်ဆုံးကြတော့ဒါ ဥခြင်းတရားနာခြင်းတရားဟောတာဥခြင်းတရားဆိုတဲ့မူကြီးလေခြင်းတရားဆိုတဲ့စင်ကြီးနဲ့ဒါတွေ့ရမှာပြီးတော့လည်းပဲတခါဘဝတန်တရားလည်းတခါရောက်ဒါတွေလဲနေတာကိုဒီသူ့ဘမှာတော်တော်ကောင်းတော့ကောင်းတာပဲသူကတော်တော်ကောင်းတော့ကောင်းတာအဲဒီမှာရရရတာလေးဆိုတာကဘာလို့ဆိုကာမုံ၅ပါးတရားတွေပဲတဲ့သူကကာမုံ၅ပါးတရားတွေဟာပြရရတာနဲ့တူတယ်တဲ့ရရရတာဆိုတာလူတိုင်းလူတိုင်းကြိုက်ကြတယ်အဲဒါလိုပဲ ကာမဂုဏ်အာယုန်နဲ့ဆိုတာကလည်းပဲကာမရာဂမကင်းသေးသောပုဂ္ဂိုလ်တွေအလုံးကြိုက်ကြတယ်ကဲမဲ့ပုဂ္ဂိုလ်ကရောက်လာပြီဆိုတာဘယ်သူလို့ဆိုမြတ်စွာဘုရားပါပဲတဲ့မြတ်စွာဘုရားကတရားတော်တွေဟောထားတယ်တဲ့လာကြလာကြမင်းတို့ဘူရှင်တရားနာရှင်တရားသိရှင်တရားတွေကလည်းရှိပြီးတော့နေတော့ဒီသံဃာဘုရားလုံးမြောက်အောင်လို့ဒီတရားတွေနာကြကျင့်ကြအားထုတ်ကြလို့လာကြလာကြငါကဲမဲ့ဆိုပြီးဘုရားကခေါ်နေပြီတဲ့ အဲ့ဒီတော့ခေါ်နေတဲ့အထဲမှာတတ္တဝါတွေကဗာနဲ့တူနေသခုနကကြားရည်ရတာလေးသဘောကျနေလို့ခဏလောက်ဆိုင်ပါဦးဗျာကြားရည်လေးစားကြစေအောင်လို့ပြောတာနဲ့တူးနေပါတယ်တဲ့သူကဥပမာပေးတယ်ဥပမာပေးပြီးဒီကားလေးတော့မေးလိုက်တယ်သူကဘယ်နဲ့လဲဒီကားတို့တဲ့ဘုရားကတော့ဟောသည် သီလသမာဓိပညာအကျင့်တွေကိုကျင့်ပြီးတော့သံဃာဝဆင်းရထွန်းရောက်ဖွယ်ခေါ်နေပြီတဲ့ကြားရည်လေးများစားနေကြအောင်မလားဆိုပြီးတော့မေးနေတာဟုတ်သူကဟွန်းဒီတော့မှသဘောတော်တော်ပေါက်သွားတယ်နဲကြားကြားရည်လေးကြိုက်ပြီးတော့ကောင်းကောင်းအာယုန်နဲ့ပြောနေကြအောင်မလားသူကမေးတာဟုတ်သူအခုဒီမှာတော့ယောဂီတွေများပါတယ်တရားအထုတ်ထားတဲ့ပုဂ္ဂိုလ်တွေဟာတရားမထုတ်နိုင်တဲ့ပုဂ္ဂိုလ်တွေအဲဒီလိုပဲလောကအာယုန်ကာမကာမဂုဏ်အာယုန်တွေနဲ့အချိန်ကုန်ပြီးတော့နေလို့ရှိရင်ဒါကြားရည်ရတာတွေသုံးဆောင်နေတာနဲ့တူပါတယ်အဲဒီတော့ ပြောလို့ရင်ကတော့ခုမေခွန်းပြဒနာဆိုတာအရေးကြီးတယ်ဆိုတာလေပြောလို့ရင်ပါပဲမေခွန်းပြဒနာလေးဆိုလို့ရှိရင်စိတ်ဝင်စားမှုရှိတယ်ဒီလဲဝင်စားလိုက်တဲ့ဒီမေခွန်းကတော့အမှန်လည်းကောင်းပါတယ်ဟောခုနသဝန္တိသဗ္ဗိသောတာသောတာနံဂိဏိဝရဏံသောတာနံသဝရမြူဟိကေနသောတာပိရိယရေဘာနေရှင်ဖေယျာ ဘောဓာယေရင်တို့စီသဗ္ဗရိခသိန်းသောအရ၌သုံးတိတသွန်င်စီစီသိစင်နေကြပါသည်ရှင်ဘုရားသောတာနာယေရင်တို့ကိုသောတာနာယေရင်တို့ကိုနိဝရဏံပိဿုတားမြေကြောင်းဖြစ်သောအရာကအကိမ့်ပေပါနီသောတာနံယေရင်တို့ကို သံဝရံပိဿုကြောင့်ဖြစ်သောတရားကိုယူဟိဟောကြားတော်မူပါလော့ကေနပဲဖြင့်သောတာရရင်တို့ကိုပိရိယရေအတိအပြပိဿုနိုင်ပါကုန်သနည်းရှင်ဖျားလို့အဲ့ဒီမိဂုံးကိုမေးထားပါတယ်အဲ့ဒီမိဂုံးလေးဆိုရအောင်ဟုတ်လားမိဂုံးလေးကိုးနာမှာလားနေရာတိုင်းတွင်သီတွင်တွင် ရေရင်များလာသည်နေရာတိုင်းတွင်သီးတွင်တွင် ရေရင်များလာသည်သို့နေရာတိုင်းတွင်သီးတွင်တွင်ရေရင်များလာသည်နေရာ ဖြင့်စီတာရေရင်များကောင်းပါပါသနီကောင်းပါပါသနီသို့ရေရင်စီတာ သိရှင်ကိုရေရင်အစဉ်ပြတနီအစဉ်ပြတနီ ပြီးတော့မြတ်စွာဘုရားဖြေကြားတယ်သောန္တိသာတိသောတာသောတာသောန္တိသာတိသောတာသတိတေသနိဝရဏံသောတာနံသာဝရံပြုမိပညာရေတေပိယရေအဇိဒအဇိဒယတိသဗ္ဗရိခသိဉ္သောအယထာနာ၌သောတာ ရည်ရင်နှင့်လာတူသောကိလေသာတို့သည်ဝါကိလေသာတွေသောရည်ရင်တို့သည်သဝန္တိတုန်တင်တတိတိစီးဆင်းလျက်ရှိကုန်၏အရည်ရင်နဲ့ဆိုတခြားမဟုတ်ဘူးတဲ့ကိလေသာတွေပါပဲအဲကိလေသာရည်ရင်တွေဟာအယမျက်နာခသိမ့်မှာစီးဆင်းနေပါတယ်တဲ့တတ္တဝါဤတတ္တဝါဤအစိပ်ပိုင်းတိုင်းအစိပ်ပိုင်းတိုင်း မျက်စိကလည်းပဲအစင်းတွေမြင်ရကနေပြီးတော့ကိလေသာတွေဖြစ်မျက်စိကမြင်ရတဲ့အခါနှစ်သက်စရာလှပတင်နေတဲ့အာယုန်တွေကိုတွေ့ရလို့ရှိရင်နှစ်သက်ပါရမှုလောဘဖြစ်တယ်လောဘကိလေသာဖြစ်မုန်းစရာယွန်းစရာတွေကြောက်စရာတွေပြုလို့ရှိရင်ဒေါသဖြစ်တယ် ။ဘာမှအာယုန်တွေတွေ့တဲ့အခါကာလကြလို့ရှိရင်မောဟကဖြစ်တယ်။ဂုံယူစရာတွေနဲ့တွေ့တဲ့အခါကာလကြတော့ဂုံယူပြီးတော့မာနဖြစ်တယ်။မနာလိုစရာတွေနဲ့အကြောင်းဆုံးလာတဲ့အခါကျရင်မြညာကနေပြီးတော့မနာလိုမှုအိတ်တာဆိုတာဖြစ်တယ်။အေးဝန်တိုစရာအကြောင်းနဲ့ဆုံးလာတဲ့အခါကျမိမိပစ္စည်းမိမိပိုင်တဲ့ကိုသူများယူသားမှာဆိုရင်ပြီးတော့ဝန်တိုနှမျောတဲ့ မစ္စရိယဆိုတာဖြစ်တယ်ပုဂ္ဂိုလ်ပဲသတ္တဝါပဲအသက်ရှင်နေတဲ့အကောင်ပဲစသည်ဖြင့်ဒီလိုဒိဋ္ဌိတွေလည်းပဲဖြစ်နိုင်ပါတယ်မြညာကနေပြီးတော့မြညာကိတ္တတာတွေမျိုးမျိုးဖြစ်ပုံတော့အတူနာကကြားရင်လည်းကြားရကနေပြီးတော့ကိလေသာတွေမျိုးမျိုးဖြစ်နေပါတယ်တဲ့နှာခေါင်းကနာရင်နာရကဖြစ်လျှာကစားရင် စားရကဖြစ်တွေ့တီရင်တွေ့တီရကဖြစ် စိတ်ကူးစဉ်းစားကြံစည်လို့ရှိရင်လည်းစိတ်ကူးစဉ်းစားကြံစည်ရာကဖြစ်နေပါတယ်တဲ့ကိလေသာတွေကိလေသာတွေကိလေသာမှတချို့ကမသိဘူးကိလေသာမှမသိဘူးမကောင်းတာမှမသိဘူးအကောင်းတွေမှပြီးလက်ခံနေကြတာသူကအဲဒီကိလေသာတွေကတော့အား၆ပါးအောင်၆ပါးနဲ့စပြီးတော့သွန်းသွန်းသီးစီးဆင်းနေပါတယ်မိုးရွာတဲ့အခါကာလကြာရင်ဖြစ်ရင်ကုန်းမြေတို့ တောင်ဆောင်တို့ကနေပြီးရေတွေဒစိမ့်စိမ့်နဲ့စီးနေတာနဲ့တူတာပေါ့လေဒစိမ့်စိမ့်နဲ့တခါတည်းစိမ့်ထွဲပြီးစီးနေတာနဲ့အနန္တူတယ်ပေါ့အဇိတာအဇိတာယသေသောတာကိလေသာရိဟုသောယေတို့ဒီသပတိခါသိသောယထာရ၌သွန်သည့်တသွင်သွင်တရီရီစီစဉ်လျက်ရှိကုန်၏သောတာနံကိလေသာရိဟုသောယေရင်တို့ကို ဇီဝရဏတာမြေကြောင့်ဖြစ်သောတရားကတတိအမှားရမှုတတိပေရီအဲဒီကိလေသာတွေခိတခဏရာဆဲပြီးတော့သွားအောင်လို့ဒါစီကြောင့်ဖြစ်တဲ့တရားကတော့တတိတရားအမှားရတဲ့တရားပဲအမှားတတိရနေလို့ရှိရင်ဖြစ်တယ်ကိလေသာတွေကမဖြစ်နိုင်ဘူးပေါ့မဖြစ်နိုင်ဘူး မာဓိမရှိတဲ့ပုဂ္ဂိုလ်တွေမှာကိလေသာတွေတစ်ဆယ်တည်းဖြစ်နေတာပဲမြင်ရကလည်းဖြစ်ကြားကလည်းဖြစ်ဖြစ်နေအခုဝိပဿနာယောဂီပုဂ္ဂိုလ်တွေမှာဆိုရင်တော့တရားထုတ်တဲ့အခါမြင်ရကလည်းမှတ်ကြားကလည်းမှတ်နာယသာဒွိတိယကမှတ်အမှားရတဲ့သဘောလေးဖြစ်သွားလို့ရှိရင်ကိလေသာဟာတော့ရဆဲပါတယ်ဒီမရှိမမမီလို့ရှိရင်အဲ့ဒီအာရုံနဲ့စပြီးတော့ကိလေသာတွေဖြစ်လာမယ်အခုရှုမှတ်လိုက်တော့အဲ့ဒါတွေမဖြစ်ဘူးသရဇရှုမှတ်ပြီးတော့နေတော့ လောဘဒေါသမောဟတွေဟာတော်တော်ကိုနည်းနေတော်တော်သိမ်မွေ့နေမဖြစ်တော့ဘူးများတော့အောင်းမရတယ်ကိလေသာတွေသိမ်မွေ့နေအဲဒါကိလေသာတွေဒါစီကြောင့်ဖြစ်တဲ့တရားပါပဲတဲ့အဲဒီအမှားတတိလုံးလုံးမရှိတဲ့ပုဂ္ဂိုလ်တွေမှာအဲဒီကိလေသာရည်ရင်တွေကိုအတားစီပါမရှိသေးဘူးတလဟောပဲခါလေစီးစင်းအမှားတတိရှိနေတဲ့ပုဂ္ဂိုလ်တွေမှာစီးတာလေးရတော့ဘာမှတရားထုမရနိုင်အောင်တော့အဲဒီမှဖူးတယ်ရှူဖူးတယ် အဲဒီဒီလိုအာထုတ်ရတယ်ဆိုတာလေသိပြီးတော့အာထုတ်နေလို့ရှိရင်လေသူကစီးတားလေးရတယ်သက်သာမှန်ရတယ်ကိလေသာတွေအရှင်ပြင်းစွာမဖြစ်နိုင်ဘူးတော့မဟုတ်လို့ရှိရင်ကိလေသာတွေကလည်းဖြစ်ပြီးဆိုရင်တဟုန်တို့ဖြစ်တာအပြင်းထန်ကြီးဖြစ်လာတယ်အဲ့ဒါကိလေသာတွေစီးတားကြောင့်ဖြစ်တဲ့တရားကတော့ဖြင့်အမှားတတိတရားပဲ

ဝိပဿနာပညာအရိယာမေပညာချင်းအပြည့်ပြပိတ်ဆို့နိုင်ပါတယ်တဲ့ဝိပဿနာပညာနဲ့ဝိပဿနာရှုလို့မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းလေးတွေကိုယုတ်တရားမြနံတရားမြပဲပြီးလို့ရှိရင်ပုဂ္ဂိုလ်သတ္တဝါအနေအချင်းဆွဲလမ်းတဲ့ကိလေသာအမြင့်ပြသွားတယ်မဖြစ်ဘူးဒီအောင်နဲ့စပြီးတော့မဖြစ်ဘူးသို့သောနောက်တာအယုံမရှိရင်တော့အဲ့ဒီအာရုံကြဖြစ်မှာပေါ့လေဒီတာအောင်နဲ့စပြီးတော့မဖြစ်ဘူးဒါတရင်ကဘာခေါ်လဲ အဲ့ဒီမြင်ရကြားတွေ့ရသိရတဲ့အာယုံလေးတွေဟာဖြစ်ပြီးကြောက်သားလည်းမမြဲဘူးဆိုတာသိရင်မြဲတယ်လို့ထင်မှပြီးရှင်းမဲ့ကိလေသာတွေမဖြစ်ဘူးဒါလည်းဒီတအာယုံပဲနောက်အာယုံကြမရှိမိရင်တော့ဖြစ်ဦးမှာအဲဖြစ်ပြသားလို့ဆင်းရဲပဲလို့ထင်မြင်သဘောကျသွားရင်လည်းချမ်းသာပဲလို့ထင်ပြီးတော့ကိလေသာဖြစ်မဲ့ကိလေသာတွေမဖြစ်ရဘူးတရင်ကအားဖြင့်ငြိမ့်တော့ သူသဘောတည်းသူဖြစ်နေတဲ့သဘောတရားများပဲလို့ဒီလိုရှင်ရမှရင်သဘောကျပြီးသိသွားလို့ရှိရင်အဲဒီမြညာကြတဲ့အောင်နဲ့စပြီးတော့ပုဂ္ဂိုလ်သတ္တဝါပဲအသက်ရှင်နေတဲ့အကောင်ပဲလို့အတ္တပဲလို့ဆွဲလန်းပြီးတော့ဖြစ်မဲ့ကိလေသာတွေမဖြစ်အောင်ငြိမ့်ပါအဲဒီတော့ဝိပဿနာညာရှုတိုင်းရှုတိုင်းလည်းပဲတည်ငါအပြင်ကိလေသာတွေငြိမ့်ပါတယ်တဲ့အဲဒီလိုဖြစ်ပြတဲ့တရားတွေရှုရင်းရှုရင်းကဝိပဿနာညာပြည့်စုံတဲ့အခါကျအရိယာမညာရောက် အောက်ထစ်ဆုံးအပြင်သောတာပတ္တိမညာမို့လေယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တော့ကြတော့လည်းပြောအောင်အဲဒီယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ရောက်သွားလို့ရှိရင်အောက်ထစ်ဆုံးအပြင်သက္ကာရိတိဝိသိကိစ္စသီလပရပရမတာဆိုရက်ဗာယောစဉ်ကိလေသာ၃ပါးတွေအမြင့်ပြငြိမ်းသွားပါတယ်ပုဂ္ဂိုလ်တ attva အသက်ရှင်နေတဲ့အကောင်ရှိတဲ့နေအချင်းချင်းမြင်ဆွဲလန်းတာသက္ကာရိတိခေါ်တယ်အနန္တငါးပါးယုံနာတရားတွေကိုပဲ ပုဂ္ဂိုလ်သတ္တဝါနေရာနဲ့ထင်မြင်ဆွဲလန်းပြီးတော့နေတာပုအဲ့ဒါသက်္ကာရီတိခေါ်တယ်။သာကအထင်ရှားရှိတာ။ကာယကယုံနာပေါ့။သက်္ကာယအထင်ရှားရှိတဲ့ယုံနာပေါ့။ဒိဋ္ဌိကတော့အထင်မြင်မှားတာ။ထင်ရှားရှိနေတဲ့ယုံနာပေါင်းတွေကိုပဲငါကောင်သူကောင်တရဝါကောင်သက်ရှင်နေတဲ့အကောင်ပဲလို့ထင်မှနေတာဟာလားသက်္ကာရီတိခေါ်တယ်။အဲ့ဒီသက်္ကာရီတိမျိုးဟာမဖြစ်နိုင်တော့ဘူး။ဒီသောတာပတိမေဖို့ရောက်သွားတဲ့ပုဂ္ဂိုလ်မဖြစ်နိုင်တော့ဘူး။ တရားမထုတ်ဘဲနဲ့ရနေလည်းမဖြစ်ဘူးဘယ်ချိန်မှမဖြစ်ဘူးဒီလိုဇွဲလန်းကတော့အဲပထမတရားမထုတ်မိကတရားမရမိကဆိုလို့ရှိရင်စဉ်းစားလိုက်ရင်ပုဂ္ဂိုလ်သတ္တဝါအနေနဲ့ပဲထင်တယ်သာဝေကျမ်းဟာရာအပြင်ယုံနာနေပဲနိစ္စဒုက္ခနာတရားတွေပဲလို့ဆိုပေမဲ့လို့သူကအမှတ်အမှတ်ပညာကတော့အဲ့ဒီလိုပြီးတာကိုကိုယ်ပညာကအဲ့ဒီလိုမပြီးဘူးကိုယ်ပညာနဲ့မှတော့ကိုယ်ထင်တာကတော့ပုဂ္ဂိုလ်သတ္တဝါပဲဖြစ်နေတာပဲအကောင်လိုက်ပဲဖြစ်နေတာပဲ သာဝေကျမ်းကဘုဒ္ဓရာရှိတဲ့ပုဂ္ဂိုလ်တွေကတရားဟောနေတဲ့ယုတ်တရားနာတရားတွေဟောနေလဲသူမှတ်ထားလို့သာဟောရတာပဲကိုယ်ပိုင်ညာနဲ့ကတော့အဲဒီယုတ်ပုဂ္ဂိုလ်သားတော့မရှိဘူးဆိုတာပဲမင်းနေကမသိသေးဘူးမသိသေးတော့ပုဂ္ဂိုလ်သားတော့ရှိသေးရောင်ရောင်စိတ်ထဲမှာသူဆွဲလာမှုကမပြောက်ဘူးရှိလေသလားမရှိလေသလားဆိုတာလည်းမကင်းအဲဒီတော့သက်ကာရိတိဆိုတာလည်းသူ့မှာဖြစ်နိုင်တယ်ဟောဒီ အရိယာမေဖို့ရောက်သွားတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်သတ္တဝါဆိုတဲ့အစွဲလမ်းလုံးလုံးမရှိတော့ဘသက်္ကာရီတွေလုံးလုံးကျင့်သွားပါတယ်တဲ့အဲ့ဒါပညာချင်းပြိဋိဌာပဲအရိယာမေညာပညာတွေဝိသိကိစ္စယုံမှားမှုတဲ့ဘုရားနဲ့စပြီးယုံမှားမှုတရားနဲ့စပြီးယုံမှားမှုသံဃာနဲ့စပြီးယုံမှားမှုအဲပုဂ္ဂိုလ်သတ္တဝါရှိလေသလားမရှိလေလားစသည်ဖြင့်ယုံမှားမှုအဲ့ဒီလိုယုံမှားတွေတော့မှုလည်းမရှိတော့ဘူးတဲ့ဒါလည်းပဲထိုင်မြဲသောတရားတရားဖြင့် အဲမြဲမြံတဲ့သရာတရားချင်းထိုင်ခံနေတဲ့သူယုံကြည်နေပါပြီတဲ့ဘုရားစီဘုရားမှာဆိုတာဧကဟုတ်နေတာပဲသူများမဟုတ်ဝင်မဲ့သူ့မှာဟုတ်နေအဲဒီတရားတွေကိုဟောကြားခဲ့တဲ့ဘုရားအပြင်ဘုရားစီဘုရားမှာမဲ့ကိလေသာကင်းကျင်းပြီးတော့နေတဲ့ဘုရားအစ်စ်ပဲအလုံးစုံတရားတွေသိတဲ့ဘုရားပဲဆိုတာအဲ့ဒီတရားရတဲ့ပုဂ္ဂိုလ်တရားရတဲ့ပုဂ္ဂိုလ်သူရှင်းနေတယ်။မေရိယသာပြဟောတဲ့မေရိယဘုရားတွေဆိုတာလည်း ဧကံရှိတယ်ဆိုတာသူခိုင်ငယ်နေတဲ့သူယုံကြည်နေဘာဖြစ်လို့တော့သူကိုယ်တိုင်တွေ့နေတာကိုသူများပြောမှာမဟုတ်ပဲယောဂဝေဒနာပြောက်စေတတ်တဲ့ဆေးစားလို့ယောဂပြောက်တော့ကိုယ်တိုင်ယောဂပြောက်နေတာတူတော့ဒီဆေးကြောင့်ဒီဒီယောဂပြောက်တယ်ဆိုတာသိတယ်လို့ပဲနဲတရားစစ်တရားမှန်နေကိုယ်တိုင်ကတွေ့နေတော့ဘာယုံမှားကြရှိတော့မလဲလို့အဲ့ဒါခိုင်ငယ်သွားပြီတဲ့ယုံမှားမှုမဖြစ်ဘူးတဲ့တရားနဲ့စပြီးသံဃာနဲ့စပြီးတော့လည်း တရားကျင့်သုံးအားထုတ်လို့ရှိရင်ကိလေသာတစ်စိတ်ပဲငြိမ့်နိုင်တယ်အကုန်လုံးလည်းငြိမ့်နိုင်တယ်ဆိုတာဒါကလည်းပဲကိုယ်တိုင်ကကိလေသာကငြိမ့်တာများငြိမ့်နေတာကိုသောတာပတိမေဖို့ရောက်တဲ့ဆိုရင်ကိလေသာတွေအကုန်လုံးတော့မငြိမ့်သေးဘူးဒါပေမဲ့လို့ရှိကလည်းတော့မတူဘူးစိတ်ကတစ်မျိုးဖြစ်လောဘဒေါသမောဟတွေဖြစ်နေနေတယ်ဖြစ်ပြန်လည်းပဲပြည်လည်းပြောက်လည်းတယ်ဘုရားပြောတဲ့ပုဂ္ဂိုလ်သားတော်အနေနဲ့ဒီမှာတက္ကာရီတုဆိုတာမဖြစ်ဘူးဘုရားနဲ့တရားနဲ့စပြီးယုံမှားတွေကမဖြစ်ဘူးအဲဒီလိုကိလေသာတွေကငြိမ့်နေတာတွေ့ရတယ် တွေ့ရတော့မေတ္တရားဖို့တရားတွေကိလေသာကိုငြိမ်းစီတာနဲ့မေတ္တရားဖို့တဲ့နိဗ္ဗာန်တရားတွေဆိုတာဧကံရှိတယ်လို့သူမှယုံကြည်တာခိုင်နေတယ်ယုံမှားမဖြစ်ဘူးလေဝိသိကိစ္စမဖြစ်ပါဘူးဟောသီလပရပရမာသတဲ့ဟိုကျင့်ကကောင်းလို့ဒီကျင့်ကကောင်းလို့ဟိုကျင့်ကျင့်လို့ကျင့်ဖြစ်ရင်နိဗ္ဗာန်ရောက်မလို့လို့ဒီကျင့်ကျင့်နိဗ္ဗာန်ရောက်မလို့လို့ဒီလိုဇဝေဇဝါဖြစ်နေတာပဲအဲဒီဥစ္စာသီလပရပရမာသခေါ်တယ် ဘုရားဘာသာမှာအပြင်ဘက်မှာဘာသာတရားတွေရှိတယ်သူတို့ဘာသာနဲ့သူတို့အကျင့်တွေရှိကြပါတယ်နိဗ္ဗာန်ရောက်ကြောင်းနိဗ္ဗာန်လို့မဆိုရင်လည်းသူတို့နိဗ္ဗာန်ပေါ်လေကောင်းကင်ဘုံရောက်မယ်ဘုရားထံရောက်မယ်စသည်ဖြင့်ဆင်းရဲကလွတ်မြောက်မယ်ဆိုပြီးအကျင့်တွေသူတို့ညွှန်ကြားထားတယ်အဲဒီလိုအကျင့်တွေဟာယုံကြည်နေတာတိလဝရဗရမသတွေခေါ်တာပဲအဲဘုရားဘာသာအမိခံထားပြီမယ်လို့လည်းပဲမေဇိမပရိပရာသမာဓိဝိပဿနာလမ်းမှာမဟုတ်ဘဲနဲ့ဟိုဟိုကျင့်ဒီကျင့်တွေ အဲဒီလိုဟာတွေရှိပါတယ်မရေမရာခြင်းတွေရှိအဲဒါတွေကိုယုံကြည်ပြီးတော့နေလို့ရှိရင်လည်းသာသီလပရပရမာသပဲအလေးကျင့်လေးနဲ့ယုံကြည်နေတာမဂ္ဂင်ပါတရားမရှိဖဲနဲ့သစ္စာလေးပါးတရားမသိဖဲနဲ့အမြဲဝစီရလုံးမြောက်လိမ့်မယ်လို့ယုံကြည်နေတဲ့ဥစ္စာတွေဟာသာသီလပရပရမာသတွေပဲအဲဒီလိုအယူအဆတွေကင်းသွားတယ်ဘာဖြစ်လို့တုံးဆိုတော့ तू ကလမ်းမှန်သိနေတာကိုလေးပါရောက်ခြင်းတိုင်းရှိရမှာပဲတိုင်းရှိလို့ သမာဓိညာပြည့်စုံတဲ့အခါမှာနိဗ္ဗာန်ရောက်မှာပဲဆိုတော့ तू ကတတိချယုံကြည်နေပြီသိချာနေပြီပြီးတော့သီလပဒပါရမတာလည်းဖြစ်နိုင်မှုတဲ့အဲဒီကိလေသာတွေအမြင့်ပြတ်ငြိမ်းသွားပါလားသဒ္ဒဗံကငြိမ်းမို့နော်သဒ္ဒကံကလည်းပဲသူ့ရဲ့ပို့ပြီးတော့ငြိမ်းသွားတာပါလေအနာဂါကြတော့ကာမရာပြဘာရတွေတော့ငြိမ်းသွားကာမအာုန်နဲ့စပြီးသာမှုမဖြစ်ဘူးရာဘာရဒေါသတွေမဖြစ်ဘူးနောက်ပြီးတော့ယ ahanan ပုဂ္ဂိုလ်ကြတော့လောဘဒေါသမောဟကိလေသာတွေဘာမှကုန်ဖြစ်တော့အကုန်လုံးငြိမ်းသွားအဲဒါကြောင့်ပညာရေးတေပိရိယတွေအေတေဤ ကိလေသာတွေဥစွာရည်ရင်တို့ကိုပညာရဝိပဿနာပညာရိယာမဲ့ပညာအပြင်ပြီးရည်အမြင့်ပြပိတ်ပင်နိုင်ပါကုန်၏အမြင့်ပြအမြင့်ပြပိတ်ပင်နိုင်ပါကုန်၏အမြင့်ပြတခါလဲကိုဘယ်တော့မှမဖြစ်အောင်လို့ပိတ်ဆို့ထားနိုင်ပါရဲ့လို့ဒီဒေသနာဟောတာကိုကဲပါလေဆောင်းမှုလေးဆိုရမယ် ရေရင်တူစွာကိလေသာလူရွာစီးနေသည်ရေရင်တူစွာကိလေသာလူရွာစီးနေသည်ရေရင်တူစွာကိလေသာလူရွာစီးနေသည်ရေရင်တူစွာကိလေသာ ပရိကျင်တာရေရင်များထောင်းမလေတော်သည်ပရိကျင်တာရေရင်များ ညာဖြင့်ပိတ်လင်ဘိုးရည်ရင်အစဉ်ပြတ်တော်သည်ညာဖြင့် ကိလေသာယင်နဲ့တူတဲ့ကိလေသာတွေတဲ့လောဘဒေါသမောဟစိုက်တဲ့ကိလေသာတွေလူရလောက စီးနေတယ်တဲ့တတ္တဝရိသာနာမှာမျက်စိကအနာကနှာခေါင်းကစသည်ခုနကပြောတဲ့အတိုင်းတဘွားဝါနဲ့ဖြစ်ရည်စည်းတွေနဲ့တူတယ်ရည်စည်းတွေရောက်เสียကောင်းတယ်တချို့လောဘဒေါသမောဟရည်စည်းတွေကဘယ်စီးသွားလဲဆိုငရဲစီးသွားတယ်ဒီလောဘဒေါသအကြောင်းပြုပြီးတော့အကုသိုလ်ကနေပြုငရဲကြတာပဲ။ တချို့လည်းပဲပြိတ္တာဘုံစည်းသွားတယ်တချို့တိရစ္ဆာန်ဘုံစည်းသွားတယ်တချို့သူရကယ်ဘုံစည်းသွားတချို့လူဘုံတော့စည်းပါရဲ့ဒါပေမဲ့လို့ဆင်းရဲတဲ့အောက်တန်းလောက်တန်းကြတဲ့လူစင်မမီတဲ့ဘဝမျိုးတွေသွားပြီးတော့စည်းသွားတယ်အောက်တန်းလောက်တန်းနေကြည့်ရအဲပြီးတော့တချို့ကတော့လည်းပဲလူကောင်းလူချမ်းသာဘဝတွေတော့စီးလာပါရဲ့ဒါပေမဲ့လူချမ်းသာဘဝဖြစ်ရလည်းပဲဇာတိဇရာဇာတိမရဏတွေနဲ့တွေ့ရသေးတာပဲဆင်းရဲတွေနဲ့တွေ့သေးတာပဲ နာဘဝစီးသွားတာလည်းရှိတယ်နာဘဝစီးတာလည်းနာဘဝကနေပြီးဦးချင်းနာချင်းသိချင်းနဲ့တွေ့ရကြတာဓမ္မဘဝရောက်တာပြန်လည်းပဲဦးချင်းသိချင်းတရားတွေနဲ့တွေ့ရကြတာအဲဒီတော့ဒီရည်စည်းကြောင်းတွေထဲမှာလိုက်နေလို့ရှိရင်အပယ်လေးပါးလည်းခဏခဏကြာရဘဝချင်းမနာချင်းမသိချင်းမဲနဲ့လည်းခဏခဏဥဝနာသိရမယ်ဆိုရင်ဘူးဆွေဒုက္ခတွေနဲ့ရောက်ရအဲ့ဒါဒီရည်စည်းကြောင်းတွေအမှန်တရားကြောက်စရာကောင်းတဲ့ရည်စည်းကြောင်းတွေ ရေရင်တူစာကိလေသာလူရွာစီးနေသည်ဒါရေရင်တူရင်နဲ့အလားတူတဲ့ကိလေသာတွေဟာမျက်စိနာနှာခေါင်းလျာကိုအစာရတဲ့ဓဝါ6ပါးကနေပြီးတော့တွင်တွင်စီးနေတဲ့ထိုရေရင်တွေပိတ်ဆို့ရလို့လေဘာနဲ့ပိတ်ဆို့တားမြင်ရမလဲခိတ္တခဏအပြင်တားမြင်နိုင်တာကတော့သတိတရားပဲတဲ့အမှတ်တရားလေးနဲ့မှားလိုက်လို့ရှိရင်ဖြင့်အဲတရင်ကအပြင်တခဏတော့တားမြင်နိုင်ပါတယ်အစဉ်ပိတ်ခြင်းလို့ရှိရင်တော့ ညာဖြင့်ပိတ်လင်ထိုရင်ညာနဲ့တခါလဲပိတ်လိုက်မှာဝိပဿနာညာနဲ့အရိယာမညာနဲ့ပိတ်လိုက်လို့ရှိရင်တော့ဒီကိလေသာတွေလုံးဝတခါလဲရဆဲပြီးတော့ငြိမ့်သွားပါတယ်အခုတရားထုတ်ကြတာဒါတွေအထုတ်နေရတာပဲဒီကယောဂီတွေတရားဓမ္မတွေဒါအထုတ်ပြီးသားတွေလည်းများပါတယ်အဲ့ဒါတွေကဒါတွေပဲအထုတ်နေရတာဒီကိလေသာရင်နေငြိမ့်သွားဒီကိလေသာရင်နေငြိမ့်သွားလို့ကိလေသာတွေကမစည်းနိုင်တော့ဘူးဆိုလို့ရှိရင်တော့ခုနပြောတဲ့ပယ်လေးပါး သောတာပန်လောက်ဖြစ်ရင်အပေလေးပါးတော့မရှိဘူးသူကအပေရင်ရင်မရှိတော့ဘူးသူငြိမ့်သွားအဲအနာဂံဖြစ်လို့ရှိရင်တော့ကာမဘုံကိုမရှိတော့ဘူးလူဘဝနာဘဝမရှိဘူးဗြဟ္မာဘဝတော့ဇီးဦးမယ်လို့တော်ပါသည်တော်တော်လေးသက်သာသွားတယ်။ညာနာဖြစ်တဲ့အခါကာလကြတော့ဖြစ်ရင်ဘယ်ဘဝမှမရှိတော့ဘူး။အဲဆင်းရဲခတ်သိင်းကြီးနဲ့နိဗ္ဗာန်တခါတည်းမျက်မှောက်ပြုပြီးရောက်သွားတော့တယ်တဲ့။အဲဒါကြောင့် ရေရင်သူသာကိလေသာလူရွာစီးနေသည်တတိဖြင့်တာရေရင်များခေါင်းမလေတော့သည်ညာဖြင့်ပိလင်ထိုရေရင်ဆင်းပြတ်တော်သည်ဒါဆောင်မှုကိုဒီနှစ်ပုတ်နဲ့ကိုတော်တော်လုံလောက်နေပါပြီတရားထုတ်တာမှာတော့တော်တော်ပြည့်စုံနေပြီဒါပဲမဲ့လို့ဒီထဲမှာယုံမတွေးတော့စရာရှိပြီးတော့တတိနဲ့တားနိုင်တယ်ဆိုတော့တတိလေးကတော့ရှိရှိနေဦးမလို့လို့ဖြစ်နေညာနဲ့ပိတ်နိုင်တယ်ညာကလည်းရှိနေဦးမလို့ဖြစ်နေတတိညာနဲ့အာယုံဖြစ်တဲ့ ယုံနာတွေကလည်းရှိနေဦးမယ်လို့ဖြစ်နေအဲဒါကြောင့်အဲ့ဒီအိဗယ်တွေပေါက်နေတော့အဇိတာရဲ့သေးကသူပညာရှိကြီးတော်တော်တော်ကိုသူစဉ်းစားတယ်လို့တရားကလည်းဒီကာထာလေးဟောတာမကြဘူးခဏလေးဟောတဲ့အတွင်းမှာသူသဘောပေါက်ပြီးတခါထမေးတယ်ပညာစေဝသတိစာပေနာမရူပစ္စာမာရိတဧတမေဗုဒ္ဓောပါယုဟိကာထေတံဥပါရုဇတိမာရိတရှင်ဖေယာ

ဒါပေမဲ့လို့အဲ့ဒီတားမြစ်တဲ့ပိတ်ဆို့တဲ့တတိတရားနဲ့ပညာတရားတွေကတော့သူတို့တလဇဖြစ်နေဥမှာပဲရှိနေဥမှာပဲတဲ့ပြီးတော့အဲ့ဒီတတိအာရုံဖြစ်တဲ့ရှုမှတ်ရတဲ့အာယုံတွေယုံနာတွေကလည်းပဲဒါတွေလည်းရှိနေဥမှာပဲဒါတွေရှိနေလို့ရှိရင်လည်းသင်္ခါရဒုက္ခမကင်းသေးဘူးပေါ့လေအသေးသေးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တာဆင်းရဲဒုက္ခတွေမငြိမ်းသေးဘူးမဟုတ်လားလို့သူဆိုလို့တဲ့သူကဗန္တိမာရိတာရှင်ဖေယ ပညာစေဝအပညာပညာတရားသည်၎င်းတတိစအမှတ်ရသောတတိတရားသည်၎င်းနာမရူပင်္စနာယတရားသည်၎င်းသိရအေဝအကျွမ်းကြံလျက်ရှိရသေးသည်သာရီဧတံဤပြဒနာကိုပုထ္ထောမင်းများအားသောအရှင်ဖြတ်သည်မေကျွန်တို့အားပပြုဟိရှင်းလင်းအောင်ထမယေဟောကြားတော်မူပါဦးအရှင်ဖေယမာရိတအရှင်ဖေယ ဒေတံဤတရားအပေါင်းသည်ကာထအဘေယတေတ၌ဝါဘေတရားသို့ရောက်ခဲ့သည်ရှိသောဥပါရုဇတိအကျွင်းမဲ့ခြုံငင်း၍သွားပါသည်ရှင်မယားအဲ့တော့ဒီယုံနာတရားစုတွေဟာတော့အခုပြောတဲ့ကြားနေတာတွေတတိယပညာရနာအာယုဖြစ်တဲ့နာယုတွေဒါတွေကဘယ်ကြမှာကိုမှာတော့ဗျာတဲ့မေးတယ်နော်ကဲကဲကဲဒါလေးဆောင်းမုတ်ကလေးဆိုရအောင်မယ်နိုင်နည်းနည်းပြောမယ်ပြောနိုင်တော်တော်ကြာသားကြာ ရေရင်အဲတတိပညာနာယုတ်မှာကြည်ရသေးတည်းသူတို့စုယော ဆုံးပဲမှန်ဤသုဆုံးပဲမှန်ဤသုဆုံးသူရောအကုန်လုံးသုဆုံးပဲမှန်ဤသုဆုံးသူရောအကုန်လုံးသုဆုံးပဲမှန်ဤသုဆုံးသူရောအကုန်လုံးသုဆုံးပဲမှန်ဤအဲတတိပညာနာယုတ်မှရှိရသေးသည် မြတ်စွာဘုရားတတိနဲ့ပိတ်နိုင်ပါတယ်အဲတတိနဲ့တားမြစ်နိုင်ပါတယ်ပညာနဲ့ပိတ်ဆို့နိုင်ပါတယ်လို့ဆိုတော့အဲဒီတတိပညာတွေကတော့ကြားနေဦးမဲ့အိဗယ်ရှိပြီးတော့ဒီတတိပညာတွေဖြစ်တဲ့ဆိုတော့သူကရှုရမှရမှာကိုအာယုံလေးတွေကယုံနာနေရရှိရယုံနာနေလည်းကြားနေဦးမဲ့အိဗယ်ရှိဒါကြောင့်တတိပညာနာယုံမှာရှိရသေးတတိတတိနဲ့ မြတ်စွာဘုရားဟောတဲ့တတိနဲ့ပညာနဲ့တားလိုက်ပြီမယ်လို့တတိနဲ့ပညာရဲ့အာယုံဖြစ်တဲ့နာယုတ်တွေဒါတွေကတော့ကြားနေမယ်အိပဲရှိနေပါတယ်ဗျာတဲ့ဒါတွေကရှိနေဥမှာပါပဲတဲ့ဒါဒီတတိပညာနာယုတ်ဆိုတဲ့တရားအစုယုံအလုံးဟာဘယ်ကြမှာအကုန်လုံးကုမှာတော့ဘယ်လိုမေးတာကိုဘုန်းကြီးများတော့တရားထုတ်တဲ့ယောဂီတွေကမေးတယ်တရားထုတ်ကတော့တော်တော်မောလာပြီပန်းလာပြီ ဘယ်တော့မှတရားကဆုံးမှာတော့လူမေးတာကိုမေးတော့ကမ္မနာဆရာတွေကလောလောပဲဖြေရတယ်အခုမှတ်နေရတာတွေကုံလို့ရှိရင်တော့ဆုံးမယ်လို့ပြောတာကိုမှတ်နေတာတွေကုံအောင်သာမှကုံရင်ဆုံးပြီပြောတာတော့အမှကလည်းသူကတော်တော်ကောင်းတာကိုဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဟောတခုမှလိုက်ရင်ဆုံးသွားလိုက်နောက်တစ်ခုပေါ်လိုက်နောက်တစ်ခုမှလိုက်ဆုံးသွားနောက်တစ်ခုပေါ်လိုက်မကုံမဆုံးနိုင်အောင်သူ့မှတ်နေရတယ်ဒီထဲကနေဒီကမ္မနာဆရာကလောလောပဲပြောတယ် အဲ့ဒါတွေကုံသွားရင်တော့တရားဆုံးပါပြီကုံသာမှတ်ပြီးတော့ပြောတာအာပိအာပိလိုက်တော့ယောဂီကဘယ်နဲ့ဖြစ်သွားတာကုံမကုံပါတော့လားနော်ဒါတွေကမကုံနိုင်တဲ့ဥစ္စာတွေပဲဆရာပြောတာဟုတ်မဟုတ်ပါမလားလို့ဒီလိုတော့သာတရားဖြစ်တယ်တချို့ကထုတ်တော်ပြောသေးတယ်ထုတ်တော်ပြောတယ်နောက်မှပြောတယ်ဆရာစောစောတော့မပြောသေးဘူးနောက်ဒီလိုဆုံးတဲ့နေရာတွေ့တော့မှဒီမှာသူဥစ္စာဆရာပြောတာဟုတ်တယ်ကိုဥစ္စာသူသဘောပေါက်တယ်သူအဲ့တော့ဒါလိုပဲဒီမြတ်စွာဘုရားကလည်းပဲ သတိပညာနာယုတ်တရားရှိနေတော့မှာပဲတဲ့ဓမ္မတဲ့မှန်နေမှတ်တဲ့မှားရတဲ့သတိသိတဲ့ညာမှားရတဲ့အာယုံယုံနာတရားတွေဒါတွေကတော့ရှိနေဦးမှာပါပဲအဲ့ဒါတွေဘယ်ကြမှာကုံဆုံးမှာမတုံးလို့သာမေးပါတယ်ယထာနာမေဇာရုပစ္စာအတေတံဥပါရောဇတိဝိညာဏတာနိရောဓေနဣရေတံဥပါရောဇတိအဇိတာဇိတာယေသေယထာခြင်းနိဗ္ဗာန်၌ယထာခြင်းနိဗ္ဗာန်ဤသောအရာ၌ နာမင်းစနာတရားသည်လည်းရူပင်းစယုတ်တရားသည်၎င်းအာသေးတံကျွဲ့မဲ့ဥပါရောဇတိပြတ်ဆဲချုပ်ငိမ့်လေ၏နိဗ္ဗာန်ဆိုတဲ့တရားရောက်လို့ရှိရင်နာတရားနဲ့ယုတ်တရားတွေအကျွမ်းမဲ့အကုန်လုံးချုပ်ငိမ့်ပါတယ်နာတရားဆိုတာလည်းမှာတတိယောပညာရောက်ပါသွားပါတယ်တတိကလည်းနာတရားပဲပညာလည်းနာတရားပဲဒီနေ့နာတရားတွေရှိပါသေးတယ်ဒါကြောင့်အမေကတတိပညာနာယုတ်၄ခုမေးပေမဲ့လည်းမြတ်စွာဘုရားက အဖြေကနာနဲ့ရုပ်ပဲဖြေတာလေအနန္တရရုပ်တရားတွေကနိဗ္ဗာန်ရောက်လို့ရှိရင်အကုန်လုံးခြုံငိမ့်ပါတယ်အစဉ်တိုင်းဖြစ်ဖြစ်ဒီရှုမှနေနောက်ဆုံးကြတဲ့ဖြစ်ဖြစ်ဒီယုံနာနေရရှုမှတဲ့အဲအမှတ်တတိတွေရပညာတွေအကုန်လုံးခြုံငိမ့်ရမှာကိုအဲဒီလိုခြုံငိမ့်ပါတယ်ဝိညာဏတာနိရောဓေနဝိညာဏသာကာမဝိညာဉ်သုရိဝိညာဉ်ဤနိရောဓေနအချုပ်ချင်းကြောင့်အဲဒီ မှန်ရတဲ့အာယုန်တွေရောမှားသိနေတဲ့တတိပညာတွေရောချုပ်တယ်ဆိုတာကတော့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့အခါကလားအရိယာမေညာနဲ့တွေ့တဲ့အခါကလားချုပ်တာကိုတွေ့ဒီကနောက်လည်းပဲသူကရှိတော့ရှိနေဦးမှာပဲဒါလုံးလုံးချုပ်တာကဘယ်ကြမှာချုပ်တယ်လဲဆိုရင်ဝိညာဏသာကာမဝိညာဉ်သုရိဝိညာဉ်ကာမဝိညာဉ်ဆိုတာကံတရားပါပဲကုသိုလ်ကအကုသိုလ်ကအကျိုးပေးနိုင်တဲ့ကံကြီးပေါ့လေကံနဲ့တွဲဖြစ်တဲ့စိတ်ဝိညာဉ်တွေရှိတယ်

ဘုရားလက်တော်ခါကာလာတုန်းကဓမ္မလားသင်ကြားနေတဲ့အင်္ဂုလိမာလာကြီးဆိုတာရှိတယ်သူတို့သူ့လောက်အကုသိုလ်များတာပဲရှိမလဲအကုသိုလ်တွေသူသိများတယ်လူတွေအများကြီးလူတွေတစ်ထောင်မကဘူးလိုက်ပြီးတော့သတာတကလည်းညှို့တစ်ထောင်ရအောင်လိုက်သားလိုက်တာအကုသိုလ်တွေသိများတာပါသို့တော်လည်းအမိဖတွေအဲဒီတော့ပစ္စန္တိယကညှို့တွေတော့မဟုတ်ဘူးသူကတာမန်ပုဂ္ဂိုလ်တွေပဲမြတ်စွာဘုရားဤသာသနာဝင်ပြီးတော့တရားနှလုံးသွင်းအားထုတ်လိုက်တဲ့အခါရဟန္တာဖြစ်သွားတယ် ညာလာကြည့်တော့ဒီအကုသိုလ်တွေပဲအကျိုးပေးရတော့မလဲမပေးရဘူးဒါကြတဲ့အကုန်လုံးညှိပါအဲ့ဒါလို့ခေါ်လေသောတာပတိမဲ့ရောက်သွားလို့ရှိရင်တဲ့ဘယ်လေးပါးကြာကြာလို့စင်နေတဲ့အကုသိုလ်တွေရှိကပြုထားတာတွေရှိရှိသောဘဝတွေကပြုထားတာလည်းလက်ရှိမဲ့တဲ့ယခုဘဝလည်းပြုမိတာတချို့ရှိမှာပေါ့လေလူအနေနဲ့များရှိရှိတတ်ပါလေအဲ့ဒါတွေအကုန်လုံးကျိုးပေးနိုင်တော့ဝိတ္တသာကာမဝိညာဉ်ချုပ်သွားတာတဲ့ကာဝိညာဉ်ပေါ့လေကျိုးပေးတတ်တဲ့ဝိညာဉ်တွေချုပ်သွားတယ်နောက်ပြီးတော့ သောတာပတိမေမရလို့ရှိရင်ခုနဘဝလည်းပိုလွန်ပြီးတော့လူဘဝနာဘဝတွေအကျိုးပေးမဲ့ကုသိုလ်ကံတွေကလည်းရှိတယ်တဲ့ခြေကပြုထားတဲ့ဒါနကုသိုလ်သီလကုသိုလ်တွေရှိဘာဝနာကုသိုလ်တွေရှိသောတာပတိမေမရောက်သေးလို့ရှိရင်ဒီပုဂ္ဂိုလ်ခုနဘဝမကောက်ဘဝတရားမကတစ်ထောင်မကတစ်သောင်းမကအကျိုးပေးဦးမယ်တချို့ကပြောကြတယ်အာဒါနကုသိုလ်တွေပြုလို့ရှိရင်ဘဝတန်မြာရှိတယ်ဒါနမပြုကြနဲ့ဘာဝနာသာဘဝဆိုပြီးတော့ဘာဝနာသိအားပေးခြင်းတဲ့ပုဂ္ဂိုလ်ပါပေါ့လေဒါနပြည့်ပယ်ပြီးတော့ဟောကြတယ် ဒီလိုမဟုတ်ပါဘူးဒါနတွေဘယ်လိုပဲရှိနေနေသောတာပန်ရှိလို့ရှိရင်ခုနဘဝတည်းပို့ပြီးဘယ်နဲ့မှအကျုံးပေးနိုင်ဘူးသူကဖေးလို့လည်းမဖြစ်တော့ဘူးကလည်းညိတ်ပါလေအဲဒီတော့ဘဝတန်တရားအကျိုးပေးတာကဝိပဿနာပညာအရိယပညာတွေနဲ့မပြည့်စုံလို့ယူပေးတာပဲဝိပဿနာပညာအရိယပညာနဲ့ပြည့်စုံလို့ရှိရင်မပေးပါဘူးမပေးနိုင်ဘူးအဲဒါကြောင့်ကာဝိညာဉ်တွေဟာခုနဘဝတည်းပို့လွန်ပြီးအကျိုးပေးမဲ့ကာဝိညာဉ်တွေဟာ သောတာပန်ဖြစ်သွားရင်ငြိမ့်သွားတယ်တဲ့လို့ကျုံးပေးနိုင်တော့ဘူးအဲသရဂါဖြစ်သွားရင်နှစ်ဘဝတည်းပုံလုံးပြီးကျိုးပေးမဲ့ကံနေငြိမ့်သွားတယ်အနာဂါဖြစ်လို့ရှိရင်တဘဝယူဘဘဝအာယူဘဘဝဆိုတဲ့တဘဝတည်းပုံလုံးပြီးတော့အကျိုးပေးမဲ့ကံနေကုန်ငြိမ့်သွားတယ်ညာနာဖြစ်လို့ရှိရင်တော့ဘဝအတိဖြစ်မဲ့ဖြစ်စေနိုင်မဲ့ကံနေအကုန်လုံးညိတ်သွားဘာမှအကျိုးပေးနိုင်တော့ဘူးဒါကံဝิญဉ်တုံးတော့ပြီးတော့ သုရိစိတ်တကာဝဉ္ဉ်တုံးမိမယ်လို့လည်းပဲသုရိစိတ်မြောက်သေးရင်တော့ယုံနာနေရဖြစ်နေဖြစ်နေတာဗာနဲ့တူတယ်ဆိုထားမင်ကိုကြီးနဲ့တူသေးတယ်ရဟနာများပေါ့လေရဟနာများကာဝဉ္ဉ်တော့အကုန်ကုန်နေပြီဘဝအသစ်ဖြစ်ပေါ်ရတာဘာမှမရှိတော့ဘူးဒါပေမဲ့လို့လက်ငယ်ရှိတဲ့ဘဝယုံနာနေကတော့ဆက်ပြီးသွားနေသေးတာပြစ်လိုက်တဲ့ခဲဟာလက်ကလွတ်သွားမှတော့သူ့ချိန်ရှိတော့သွားတော့တာပဲလက်ထက်ကမလွတ်သေးတဲ့ခဲဆိုရင်တော့အောက်ချထားရတာပေါ့လေလက်ကလွတ်သွားပြီဆိုမှတော့လိုက်သိမ်းလို့မရဘူးသူ့ချိန်ရှိတော့သွားပြီဟိုမှာ အဲ့ဒါလို့ဟောထမင်းများလေစစ်ကနေပြီးဖြားလိုက်ထမင်းကြီးသေးပါပြီဒါဒီထမင်းကြီးကအညှောက်ပေါက်ပြီးတော့အတက်ပေါက်ပြီးတော့ကြီးပွားလာလိမ့်မယ်လို့တော့ဘယ်လိုတော့မဆိုရဘူးကြီးလည်းမကြီးပွားတော့ပါဘူးဒီထမင်းသေးပါပြီဒါပေမဲ့လို့ဒီထမင်းငုတ်ကြီးကတော့ရှိနေသေးတာပဲပေါက်ပြီးသားကြီးကရှိနေဒီငုတ်ကြီးကထောင်ထောင်ကြီးရှိနေတာပဲအဲဒါမိုးနဲ့လေနဲ့ရေနဲ့တဖြည်းဖြည်းဆွေးမြေ့ပြီးတော့ ကြေးကြီးမှသူပြောက်မှသူယုံနဲ့တော့မပြောက်ဘူးအဲ့ဒါလိုပဲပစ္စည်းမဘဝရဟနာဖြစ်မဲ့ဘဝကိုအကျိုးပေးလိုက်တဲ့ကံကနေပြီးပြစ်ချလိုက်တာလူဘဝနတ်ဘဝဇမဘဝပြစ်ချလိုက်ယုံနာနေရှိအဲ့ဒီယုံနာနေကရဟနာဖြစ်ပြီးတော့လေပြုတ်ကနေဆိုပြီးတော့ညလို့ငြိမ့်သွားတာမဟုတ်ဘူးမငြိမ့်ဘူးသူကရှိနေသေးတာပဲ သူအသက်တန်းရှိသလားဟာသူတီးနေသေးတာပဲဒီဥနာနေပြင်းမြဲတိုင်းဆဲပြီးတော့ဖြစ်နေနောက်ဆုံးဘဲကြမှာငြိမ့်တော့ဆိုတော့သုရိစိတ်တဲ့ပြိဋိဘာပြုတယ်ဆိုရယ်သုရိစိတ်ကလေးနောက်ဆုံးစိတ်ကလေးပေါ့လေဘာမှပုဂ္ဂိုလ်တွေဆိုရင်သိတဲ့စိတ်လို့ခေါ်တယ်အဲနတ်တွေတော့သုရိတယ်လို့ခေါ်တယ်အဲဘုရားရဟနာတွေကြတော့ပြိဋိဘာဆံတယ်လို့ခေါ်တယ်ဝဟရလောက်ကွဲတာပါပဲဝဟရလောက်ကွဲတာပဲဒါသုရိစိတ်ကလေးတဲ့နောက်ဆုံးစိတ်ကလေးပေါ့လေ အဲ့ဒီစိတ်ကလေးချုပ်သွားပြီးတဲ့နောက်တော့ယုံနာနေဘာမှဖြစ်အကုန်ငြိမ့်သွားတယ်ဒါကြောင့်မို့ဒီမှာကာဝิญဉ်တုံးစုရီဆုံးအားလုံးထုံမှာချုပ်ဆိုပြီးတော့သင်္ဃာလေးဆောင်မှုကလေးစီထားပါသလောက်ဆိုနားလဲပါပဲကဲပฏิပညာနာယုံမှာရှိရသေးသတည်းသူတို့အဲသူတို့စုယုံအကုန်လုံးချုပ်ဆုံးပဲမာနီ အကျဉ်နိဗ္ဗာန်ရောက်ရိုးမှန်ယုံနာကုန်ချိုးအကျဉ်နိဗ္ဗာန်ရောက်ရိုးမှန်ယုံနာကုန်ချိုးသို့အကျဉ်နိဗ္ဗာန် ညင်တောသုရိသောအာလုံးထုံမာကျော် ကျင်နိဗ္ဗာန်ရောက်ရိုးမှာယုံနာအကုန်ချုပ်နိဗ္ဗာန်ရောက်လို့ရှိရင်ယုံနာနေအကုန်ချုပ်တယ်ဒီနေရာမှာအချိန်ကြီးလို့ရှိရင်ဝိပဿနာဉာဏ်စဉ်တွေတက်တဖြည်းဖြည်းချုပ်သွားပုံတွေပြောဖို့ပေါ်လေဒါပေမဲ့လို့အခုအချိန်ကြီးပါဘူးအဲဒီနိဗ္ဗာန်ရောက်တဲ့ခါကျရင်မှားရတဲ့အာယုံမှစိတ်ရောယုံနာအဲပฏิမှားရတဲ့အာယုံမှစိတ်ခေါ်တဲ့ပฏิပညာတွေရောအကုန်လုံးချုပ်သွားပါတယ်တဲ့နောက်ဆုံး

ယုံနာသင်္ခါရတွေအကုန်လုံးငြိမ့်သွားပါတယ်တဲ့ဒါရှင်းပါပြီကွာပြိဋိဘံပြုပြီးတရားကတရားဆုံးနေပြီအမှန်ကိုဆုံးနေတရားပဲကွာအဲနောက်ဟာတော့ဂါထာပါဠိမျိုးတော့ပါအချိန်ကနေနဲ့ကိုသိပြုသွားပြီးကုန်သွားပြီကဲဆိုကျင်ပြီးတဖျားကျင်စေပါအရိယာနှမျိုးွယ်ကျင်ပြီးတဖျားကျင်စေပါ တို့စိတ်ထားအကျင့်ကအလားပဲတို့လေပြောခဲ့တဲ့အတိုင်း တတိပညာနဲ့နိဗ္ဗာန်တရားတွေတားမြစ်ပိတ်ဆို့ပြီးကျင့်လာတဲ့ပုဂ္ဂိုလ်ဟာနောက်ဆုံးကြတော့ကျင့်ပြီးကိစ္စတွေတုံးတုံးပြီးတော့သွားပြီးဆုံးပြီးတော့သွားတယ်။ဉာဏ်နာပုဂ္ဂိုလ်ပေါ့။အဲဒီမြောက်သေးခင်ကျင့်စေပုဂ္ဂိုလ်ဒီလိုနှမျိုးရှိပါတယ်တဲ့ကျင့်ပြီးသားဉာဏ်နာပုဂ္ဂိုလ်ကျင့်ခြင်းကိစ္စပြီးနေတဲ့ဉာဏ်နာပုဂ္ဂိုလ်ကျင့်တုံးကျင့်စေဖြစ်တဲ့သစ္ခာပုဂ္ဂိုလ်နှမျိုးရှိပါတယ်တဲ့။အဲဒီနှမျိုးနှမျိုးသောပုဂ္ဂိုလ်တို့ဤစိတ်နဲ့စိတ်ထားအကျင့်ကဘယ်လိုပါလဲ။ ဒါမေးတယ်နှကောင်းတဲ့မေးတယ်ဒါလည်းပဲညာနာပုဂ္ဂိုလ်များမှာဘယ်လိုဘယ်လိုဘယ်လိုအသိဘယ်လိုစိတ်နေစိတာဖြစ်နေပါသလဲညာနာမဖြစ်သေးခင်ပုဂ္ဂိုလ်တွေကဘယ်လိုကျင့်နေကျင့်လို့ဘယ်လိုဖြစ်နေပါသလဲသူကသာဝန်မေးထားတယ်နှကောင်းတယ်အဲဆိုကာမဂုဏ်နဲ့မတဆွဲစိတ်လဲကြီးလားကျင်စေမှာ ပုထုဇဉ်ပုဂ္ဂိုလ်ကလျာဏပုထုဇဉ်ပုဂ္ဂိုလ်တွေလည်းသီလသမာဓိပညာကျင့်နေကျင့်နေရှင်သေးပုဂ္ဂိုလ်ပါပဲဝိပဿနာရှုပြီးတော့နေတဲ့ရှင်သေးပုဂ္ဂိုလ်ပဲဥရိယဗျာညာရောက်နေကျင့်သေးပုဂ္ဂိုလ်ဘင်္ဂဗျာအာရိနဝနိဗ္ဗိနာညာရောက်နေလည်းကျင့်သေးပုဂ္ဂိုလ်ပဲဒီသင်အမုစိတုမြာတာဒီသင်္ခါညာရောက်နေလည်းကျင့်သေးပုဂ္ဂိုလ်ပဲသင်္ခါရုပ္ပခါညာရောက်လည်းကျင့်သေးပုဂ္ဂိုလ်ပဲအနုလောမညာရောက်တဲ့တရားသူကျင့်သေးပုဂ္ဂိုလ်ပဲအဲဂုတ္တရဘုကနေပြီးကြော်ပြီးတော့ သောတာပတိမဲ့ရောက်တယ်ဆိုတာဒီအရိယာဖြစ်သွားတယ်ဒီအရိယာလည်းသူကျင့်ဆုံးကျင့်ဆုံးပဲရှိရတာပဲလားသောတာပတိမဲ့လည်းကျင့်ဆုံးပဲသောတာပတိဖို့ရောက်လည်းကျင့်ဆုံးပဲအဲဒီသောတာပန်ပုဂ္ဂိုလ်နေပြီးတခါဆက်ပြီးကျင့်ကြံအားထုတ်နေလဲသူလည်းကျင့်စေပဲအဲသရာကကျင့်စေပဲအနာကကျင့်စေပဲအဲဒါအနာဂါတိအောင်ကျင့်နေတာတွေဟာဘာအတွက်ကျင့်နေရသလဲဆိုလို့ရှိရင်ကာမဂုဏ်နဲ့တဆွဲမှုကင်းခြင်းအောင်ကျင့်နေတာပဲ နာဂမဖြစ်ခင်ကကာမဂုဏ်တဆွဲမှုကျင်းအောင်လို့ကျင့်နေရတယ်ကာမကာမဂုဏ်အာယုန်နဲ့စပြီးကိလေသာမဖြစ်အောင်ကျင့်နေရတယ်အနာဂါဖြစ်သွားတဲ့အခါကျတော့ကိလေသာတွေတဆွဲမှုတွေကျင်းတယ်အဲ့ဒါလည်းပဲကျင့်စေပုဂ္ဂိုလ်ပဲရှိသေးတာပဲတဲ့အဲအနာဂါကာမရာဂကိလေသာတွေကျင်းသွားလို့ရှိရင်ဗျာပါဒဆိုတဲ့စိတ်စိတ်ဆိုးမှုစိတ်ပြည့်မှုဗျာပါဒတွေဟာလည်းပဲကျင်းကျင်းပြီးတော့သွားစိတ်တွေဟာကြီးလင်းနေပြီ အဲဒီလိုကြည်လင်းနေအောင်လည်းကျင့်ရတယ်ကြည်လင်းပြီးတော့နေရင်လည်းပဲသာကျင့်စေပဲရှိသေးတာပဲတဲ့ကိလေသာတော့မကုန်သေးဘူးတဲ့လားဒါကြောင့်မို့ကာမဂုဏ်နဲ့မတဆွဲစိတ်လဲကြည်လကျင့်စေမှာကာမဂုဏ်နဲ့မတဆွဲပြီးတဲ့အောင်စိတ်ကြည်လင်းနေအာຢာကကာမຢာကဒေါသတွေနဲ့စိတ်နောက်ကျခြင်းမရှိဘဲနဲ့ကြည်လင်းနေပြီးတိုင်အောင်လို့တဲ့အဲ့ဒီတောင်ကျင့်ပြစ်နေတဲ့ပုဂ္ဂိုလ်ဟာကျင့်စေပဲရှိပါသေးတယ်တဲ့ဒါသိက္ခာပုဂ္ဂိုလ်ပဲရဟနာမရှိသေးဘူးလို့ဆိုလို့တယ် ဆိုရမယ်တရားတိုင်းတွင်ဉာဏ်သက်ဝင်ကျွမ်းကျင်သိတတ်ကျင့်ပြီးမှတရားတိုင်းတွင်ဉာဏ်သက်ဝင်ကျွမ်းကျင်သိတတ်ကျင့်ပြီးမှတရားတိုင်းတွင်ဉာဏ်သက်ဝင်ကျွမ်းကျင်သိတတ်ကျင့်ပြီးမှတရား တိုင်းမှာရားတိုင်းဆိုတော့မြင်ရကပေါ်လာတဲ့တရားဟူသမျှမြင်တိုင်းမြင်တိုင်းပေါ့ရုပ်ဖြစ်ဖြစ်နာမ်ဖြစ်ဖြစ်အတွင်းဘက်ကဖြစ်ပြင်ဘက်ကဖြစ်ဖြစ်မြင်ရကနေပေါ်လာတဲ့တရားတွေဟူသမျှအကုန်လုံးအဲဒီတရားတွေကျွမ်းကျင်ရမယ်ဘယ်လိုကျွမ်းကျင်ရမလဲအနေဆမမြဲတဲ့တရားတွေပဲကျင့်နေရမြဲလေသေးလားမမြဲလေသလားဇွေစွာမရှိအောင်မမြဲတာတွေကြီးတယ်ပဲဆိုတာတခါတည်း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 ယုံနာသင်္ခါရချင်းနဲ့နိဗ္ဗာန်လည်းကိုယ်တိုင်တွေ့ရခြင်းမျက်မှောက်တွေ့ပြီးတော့သူနိဗ္ဗာန်လည်းရှင်းနေရမယ်။နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အရိယာမက်ကလည်းကိုယ်တိုင်တွေ့ပြီးတော့မတရားလည်းရှင်းနေရ။အဲဖြစ်ပြတဲ့ယုံနာသင်္ခါရဆင်းရဲတရားတွေလည်းရှင်းရမယ်။ဖြစ်ပြတဲ့ယုံနာသင်္ခါရတွေကိုဖြစ်ပေါ်စေတတ်တဲ့သမှုတရားသစ္စာတဏှာလည်းပဲကင်းငြိမ်ပြီးတော့ရှင်းနေရမယ်။အဲသစ္စာလေးပါးတရားအကုန်လုံးကိုယ်တိုင်တွေ့ကိုယ်သိနဲ့ကိုယ်တိုင်အတွေ့အပြီးနဲ့တခါတည်း ရှင်းပြီးတော့နေရမယ်ဘယ်မှရှုပ်ထွေးမရှိဘူး။သာမယဖြစ်စရာမရှိဘူးရှင်းနေ။အဲဒီလိုရှင်းလင်းပြီးတော့သိနေလို့ရှိရင်ဒါဟာရဟန္တာပဲတဲ့။ဒါတရားတိုင်းတွင်ညာသက်ဝင်ပဲတရားမှညာမသက်ဝင်နိုင်တာအမှန်တိုင်းမသိနိုင်တာဖြစ်အကုန်လုံးသိနေပြီ။အကုန်လုံးမှကျွမ်းကျင်နေပြီ။အဲဒါဟာကျင့်ပြီးပုဂ္ဂိုလ်ပါပဲ။ကျင့်စရာမလိုတော့ဘူးလို့ဆိုလို့တယ် ဆိုရမယ်အမှားရမှုသတိပြုစေစုသွားတာနှူးလုံးမှာအမှားရမှုသတိပြုစေစုသွားတာနှူးလုံးမှာအမှားရမှုသတိပြုစေစုသွားတာ တော်ဘိက္ခုပရိပစီဒါကိုဘာသာပြန်ထားပါတယ်တတော်ဘိက္ခုယဟန်ဒီဘိက္ခုသံဃာဘိက္ခုရှုမြင်သောပုဂ္ဂိုလ်သည်တတော်မှားရသည်ဖြစ်ပေပရိပစီရှေရှုသွားရ၏အမှားရမှုသတိပြုပြီးတော့သွားတယ်သွားနေတယ်နောက်မပြောင်းဘူးပေါ့မြင်တိုင်းမြင်တိုင်းမှားရတယ်ကြားတိုင်းကြားတိုင်းမှားရနားတိုင်းစားတိုင်းတွေ့ထိတိုင်းဓွား၆ပါးပေါ်တိုင်းအောင်၆ပါးပေါ်လာတိုင်းဘယ်ဟာမှမမေ့ဘူးတခါလေတတိတရားတွေအမြဲထင်ပြီးတော့ နေတယ်အဲ့ဒီတော့အမှတ်ရပြီးတော့ရှင်းရှုသွားနေတာဒါနှစ်ဦးလုံးနဲ့ဆိုင်လာကတော့ကျင်ပြီးသားရဟနာတော့ပြောကြမရှိဘူးသူကတော့ကျင့်ပြီးလို့နိုင်နေကြောင်းကြမဆက်ရတဲ့ဘသူကဒါတွေထင်းနေတော့တာပဲအမှတ်တွေအမှတ်ရသတိထင်းနေတော့တာမေးသတိမေးတယ်မရှိဘူးအဲကျင်လုံးကျင်စရာပုဂ္ဂိုလ်ကလည်းပဲနေနိုင်ကြတဲ့ဓဝါကြောက်ပါကအမှတ်ပြီးတော့သွားနေရတာမသွားရင်သူကဒီကျင်ပြီးသားအဆင့်ကိုမရောက်ဘူးရဟနာဖြစ်တဲ့အဆင့်ကိုမရောက်ဘူးအဲအများအားကျူမှားပြီးတော့သွားရင်ဒါကြောင့်မို့ အမှားရမှုသတိပြုစေစုသွားနေတာတဲ့အမှားရပြီးသွားတယ်သွားနေတာကတော့ဖြင့်ဒါကတော့နှုတ်လုံးနဲ့ဆိုင်ပါတယ်တဲ့ကျင်စေပုဂ္ဂိုလ်နဲ့လည်းဆိုင်တယ်ကျင်မိသားပုဂ္ဂိုလ်နဲ့လည်းဆိုင်တယ်လို့အဲ့ဒါဖြည့်ကြပါတယ်သုံးပါပြီဒီတုပ်လေးဟုတ်လားမင်းညာကလည်းတော်တော်များပါတယ်ဒါပေမဲ့လို့နည်းနည်းလည်းပဲပို့ပြီးတော့လည်းနားလျောင်ချိုးလည်းမကြရသေးတဲ့ပုဂ္ဂိုလ်တွေလည်းနည်းနည်းမှားသားရတာပေါ့လေဒီတော့ဒီဓမ္မအောင်ကြီးလည်းပဲချင်းမြောက်သွားရင်ဘုန်းကြီးကနည်းနည်းတရားနည်းနည်း နည်းနည်းဟောအောင်မယ်ဟောတာနည်းနည်းတော့များသွားတယ်ဒီနာကြီးကျော်သွားပြီပြီးတော့အခုကထိန်သင်္ကားလှူတာဟုတ်လားသင်သင်္ကားလှူတော့ကိုခါတိုင်းခါတိုင်းလည်းပဲပြောဟောနေလို့ပြီးတဲ့ပြီးပြီးသားပါပဲဘန်ဃာကိုအောင်ပြုပြီးတော့လှူရဘန်ဃာကနေပြီးပေးတင်ပေးလိုက်တဲ့ပုဂ္ဂိုလ်သူတို့ကမွားနဲ့ရုပ်ဖတ်ပြီးတော့ပေးရတဲ့ပုဂ္ဂိုလ်ကဝိနည်းတော်နဲ့အညီကထိန်ခင်းအားလုံးကအနုမောဒနာပြုတော့အားလုံးကထိန်ခင်းနေပြီးတဲ့ဒီလိုကထိန်ခင်းလိုက်တော့ခုနပြောတဲ့အတိုင်း ဇောင်းမုံလာပြည့်တိုင်အောင်၅လအတွင်းမှာကတိအာနိသင်၅ပါးကရပြီးတော့မင်္ဂါတော်များအကျိုးများသွားပါတယ်သူသက်တရားဓမ္မတွေမှာလည်းပဲထူးမြတ်တဲ့ကတိအလှူဒါနထားမြောက်ပြီးတော့အဲထူးမြတ်သောအလှူဒါန၏ကောင်းကျိုးတွေကိုမျက်မှောက်မှာရောတန်မြာမှာရပြီးကြလားသွားနိုင်ပါတယ်တဲ့သူဖြစ်သောကြောင့်မြတ်စွာဘုရားခွင့်ပြုကြရမြတ်စွာဘုရားလည်းတတော်ကာလကစပြီးတော့ယခုတဲ့တိုင်သဗ္ဗုရိသသူတော်ကောင်းပေါင်းတို့ လူရန်ဆက်ကလည်းရှိတော့ကထိန်သင်္ကန်းကိုမြတ်စွာဘုရား၏သာသနာတော်မှာလောဘဒေါသမောဟကိလေသာကျင့်အောင်လို့ကျင့်ပြီးတော့နေတဲ့သုပ္ပတိပါဏဂုံနဲ့ပြည့်စုံတဲ့သံဃာတော်ဤဂုံကိုအောင်ပြုပြီးတော့ငါတို့လှူမယ်လို့နှလုံးသွင်းပြီးတော့အဲဒီကရင်သင်္ကန်းလှူဒါန်းရအောင်ကဲကဲကဲကရင်သင်္ကန်းယူယူဘူးပဲမှာတော့อืม အဲဒီလိုမတ်တပဲကောင်းတယ်မတ်တမှာမြင်ရတယ်နော်ဟွန်းကဲကဲကဲဆိုဆိုဆိုအားလုံးပဲလိုက်ဆိုရမယ်နော်မယံဗန္တိသန္တာရဝတ္တဒုက္ခတောမောသနာထာယဣမံကတိနာစီဝရံသံဃတာဒေမ ဣမံကတိနာစီဝရံသံဃတာဒေမဣမံကတိနာစီဝရံသံဃတာဒေမဣမိနာဓမ္မိကံကတိနံအထရထဣဒာနောပုညံအသဝေခယဝဟံ တူအရှင်ဘုရားတို့တတိတော်တို့သည်သံဃာဝဆင်းရဲမှဆက်မြောက်၍နိဗ္ဗာန်ကိုသင်မြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါကထိန်လျာဤမှန်ဤသင်္ကန်းကို ဤသာသနာရိပ်သာကျောင်းတိုင်း၌အထင်ခင်းအားလို့ငါသံဃာတော်အားလူရန်ပါကုန်၏သင်လျာဤမံဤသင်္ကန်းကိုဤကျောင်းတိုင်း၌အထင်ခင်းအားလို့ငါသံဃာတော်အားလူရန်ပါကုန်၏ စိန်လျာယီမံဤသင်္ကန်းကိုဤကြောင်းတိုက်၌သင်ခင်းအားလို့ငါဘာငါတော်အားသူသမ်းပါကုန်၏ဤသင်္ကန်းဖြင့်တရားနှင့်လျော်သောကထိန်ကိုကင်းတော်မူကြပါကုန်သင်ဖရာတော် ကျွန်ုပ်တို့၏ဤကောင်းမှုသည်အသောတရား၄ပါးတို့၏ကုံရာကုံကြောင်းဖြစ်သောမေညာပူညာနိဗ္ဗာန်ကိုကျွတ်ဆောင်ပါစေသတည်းကိုယ်နဲ့ကြိုက်ပါဘူးကလည်းကတော့ပါလိမ့်ဒီရက်တည်းရတဲ့ဆက်ဒီဘာကတ်ဒီညမှာတော့ဘာကတ်နေပါ့ ဟိုကမြင်ပါလားသက်ဆိုင်ပါဒီလိုတဲ့တော့ဆက်နေလားတပ်ပုံကရိုက်မှုလို့လားอืมရတယ် 哎，约钱。哎，来睡觉吧。Simbiaro，Nasafi。 တထက်တော်ကာလမှာစ၍သဗ္ဗုရိတာပေါင်းသူတော်ကောင်းတို့သည်ကထိန်သင်္ကန်းကိုလူဒံသက္ကာကြသည်ထုံနာစင်လာကိုမိပြု၍တတိတော်တို့သည်ရှေးရှေးနှင်းများကလီ ဤသို့သောအထင်သင်္ကန်းကိုလူသာတက်ကခဲကြပါကုန်ပြီသို့တော်လီသို့မြဖြင့်အာမယမယောင်ရဲသည်ဖြစ်၍ယခုနှစ်၌လီအချိန်ကာလအားလျော်စွာအချိန်သင်္ကန်းကို ဒါညင်ငါအလိုရှိကြပါ၍ယနေ့ဖို့၌အထင်သင်ငါလူဒန်းစကခြင်းဒါနပွဲတွင်ကိုသင်ရင်ကျင့်ပါကြပါကုန်၏ဤပွဲတွင်၌မင်္ဂလာတော်ရှင်မြတ်တို့အား မွန်မြတ်သောသံခေဝေဘောဇင်တို့ကိုယူသည်စွာတက်ကလူရန်တွေ့မွေပူဇော်ပါကုန်၏ကြွရောက်လာသောမိတ်သင်္ဃဟာအပေါင်းတို့အားလီမွန်မြတ်သောသဝဲသဝဲတို့ဖြင့်ကျွေးမွေးကြပါကုန်၏ ထိုသောလူရန်သိမွေကြည်လင်ယခုခန္ဓာ၏အချိန်လျာဤမံဤသင်္ကန်းကိုဤသာသနာရိပ်သာကျောင်းတိုင်၌အချိန်ခင်းရလို့ငါဘာငါတော်အားလူရန်ပါကုန်၏သောမတပါ ထိန်ဤအချမ်းရန်ဖြစ်သောဤသင်္ကန်းတို့ကိုလီသံဃာတော်အား၎င်းဤရအပ်သောပုဂ္ဂိုလ်တို့အား၎င်းအတိအတိပိုင်းခြားသမ္မာ၍ ရေစဲသွန်းချ၍ရိုသေစွာသက်ကလူရန်ပါကုန်၏ဒီကောင်းမှုပေါင်းသည်ငါတော်တရားလေးပါတော့၏ကုံရာကုံကြောင့်ဖြစ်သောမဉ္ဇဏ်ဖူညာနိဗ္ဗာန်ကိုရွတ်ဆောင်ပါစေတည်း ဤကောင်းမှုကြောင့်ကျွန်ုပ်တို့သည်ဘေးရန်အန္တရာယ်ဟုသမျှတို့မှာခါခသိကင်းလိုကြဝေးကွာကြ၍အသက်ရှိခြင်းအသင်လာခြင်းခွန်အားကြီးခြင်းဉာဏ်ပညာကြီးခြင်းဘုံတော်အာနုဘော ကြီးမားခြင်းကျမ်းမာခြင်းသံသာများခြင်းအသရှိသောဒုလာတောင်းနာအပ်သောလောကီလောကုတ္တရာအောင်းရို့ချမ်းသာမင်္ဂလာပေါင်းတို့နှင့်အာခသိပြည့်စုံကြ၍သင်ခသိတို့၏ငြိမ်းရာဖြစ်သော နိဗ္ဗာန်ချမ်းသာမြတ်သို့လင်းမြန်စွာရောက်ပါလိုကုန်၏ရှင်ဖရာဤကောင်းမှုကုသိုလ်ရဖို့ကိုအမိယဖာဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းဤရ၌ရောက်ရှိနေတော်ပြိဿအပေါင်းအား၎င်း ဆောင်နောက်တော့ဤကိုဆောင်နာအိမ်ဆောင်နာမြို့ဆောင်နာဤကျောင်းဆောင်နာသာသနာတော်ဆောင်နာလောကကိုစောင့်ရှောက်သောနာဇာမင်းယမမင်းအသရှိသောနာပေါင်းတော်၎င်းအလုံးစုံသောဘတ်တော်ပေါင်းတော်၎င်း ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောဘဒ္ဒဝါပေါင်းတို့သည်အမြရာကြ၍ကိုယ်စိတ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်းအမြ Yeah.